ယနေ့တော့ဦးဇင်းတို့ဦးဇင်းဝိပဿနာကမ္မထံထက်မေတ္တာကမ္မထံဒီနေ့ဦးစားပေးပြီးတော့လှုပ်ချင်ပါတယ်ဦးဇင်းတို့ရဲ့မြန်မာပြည်ခြေနေလဲဒီနေ့ဒီနေ့နည်းနည်းလေးဆိုးလာတော့အာဟိုကလျှောက်ကြဒီကလျှောက်ကြနဲ့မင်းညကလည်းဒီမှာဦးဇင်းမေဘုံမျိုးတရားပွဲပြီးလဲဦးဇင်းဒီကအသစ္စာတွေပြုအဲ့တော့မေတ္တာကမ္မထံ ဒါဟာအရေးကြီးဆုံးအချိန်ဖြစ်နေလို့ပါနော်ဦးဇင်းတို့မေတ္တာကမ္မထံဆိုတာကတကယ်တမ်းတော့ရသော်ဖျားအဲ့ဒီညတုတ်မှာဟောခဲ့တဲ့တုတ်တန်အကြကဘာဥစကြတဲ့မေတ္တာနဲ့စခဲ့တာနောက်ဆုံးကဘာဆုံးကနာနီလည်းမေတ္တာနဲ့ပဲပြန်ဆုံးရတာ ကဘာဥစဘလို့မေတ္တာနဲ့စလဲဆိုတော့ဦးဇင်းတို့ကဘာပြက်တဲ့အခါကျတော့စัจ java လာပေါင်းဂရေတသိန်းဦးဇင်းတို့အခုစัจ java လာဒီနေလစัจ java လာတစ်ခုတစ်ခုဒါမျိုးစัจ java လာပေါင်းတသောင်း အဲ့လိုစัจ java လာပေါင်း1000ဆုလလောကရဆုလလောကရပေါင်း1000ကိုမဟာလောကရမဟာလောကရပေါင်းဂရေတသိန်းဒါဦးဇင်းတို့ပန္တိတဝေဒနိယကျမ်းမှာတစ္ချတော်ဆရာတော်ကတော့အဲ့လိုတွက်ပြတယ်စัจ java လာပေါင်းဂရေတသိန်းအဲ့ဒီဂရေတသိန်းသောစัจ java လာအကုန်လုံးပြည့်စည်တယ်ကဘာကြီးပြက်ပြီဆိုတဲ့ချိန်ကျတော့ အဲ့ကြတော့တတ္တဝါတွေဒီခါတဲ့ဟောအထက်အဘဒရာဘုံမြမဘုံအဲ့ဒီမှာသွားဖြစ်ကြတယ်အဲ့ဒီကနေပြီးတော့စัจ java လာကြီးတွေပျက်စီးနေတဲ့အချိန်ကာလကလည်းမိတွေလောင်လို့ပြတ်တဲ့အချိန်ရေတွေမျောလို့ပြတ်တဲ့အချိန်လေတိုက်လို့ပြတ်တဲ့အချိန်ဆိုပြီးတော့သူတို့ သုံးခုရှိတယ်မိကြောင်ပြက်တယ်လေကြောင်ပြက်တယ်ရေကြောင်ပြက်တယ်အဲ့လိုပြက်တဲ့အခါတွေမှာတတ္တဝါတွေဟာဟောထက်ဗြဟ္မဘုံသွားနေပြီးတော့နောင်ကြတော့အဲ့ဒါကြီးတွေအကုန်လုံးပျက်စီးပြီးတဲ့နောက်ပိုင်းမှာတခါပြန်ပြီးတော့ကဘာပြူမိုးတွေမိုးရေတွေအကုန်ပြန်ကြ ပြန်ကြပြီးတော့ကဘာကြီးဖြစ်တည်လာသည့်တိုင်အောင်ကပဲကဘာတည်သလောက်ပြန်ကြတာပဲနှစ်ပေါင်းတန်ပေါင်းဘီလီယံပေါင်းဘီလီယံပေါင်းများစွာကြာပြီးတော့မှ လူတွေနေလို့ထိုင်လို့ရတဲ့ကဘာမျိုးတွေအဆင့်ထိပြန်ဖြစ်တာအဲ့ဒီဖြစ်လာကြတဲ့အချိန်ကာလမှာဆိုရင်အဲ့ဒီအဘဒရဘုံမှာ ဖြစ်နေကြတဲ့ဗြမာတွေဟာတက်တန်းကုန်ပြီးတော့အဲ့ဒီလူပြည်လူကဘာကို ရောက်လာတာလူပြည်လူလောကကိုရောက်လာတဲ့အချိန်မှာဘာအစာမှမစားဘူးသူတို့ဗြမာကြီးတွေကဲ့သို့ပဲမေတ္တာတရားကရုဏာတရားမုဒိတာတရားဥပ္ပခာတရားဆိုတဲ့အဲ့ဒီဗြမာကြီးတွေနေတကဲ့သို့ပဲ ဗျမဇိုတရားတွေနဲ့နေကြတယ်အဲ့ဒီလိုဗျမဇိုတရားတွေနဲ့နေလို့ဒါကြောင့်မို့ကဘာဥအစကြတယ်မေတ္တာနဲ့စကြတယ်လို့ပြောတာဗျမဇိုတရားတွေနဲ့နေလာပြီးမှကောင်းငင်တွေလည်းပြန်နိုင်တယ်ခန္ဓာကိုယ်ကကိုယ်ရောင်ကိုယ်ဝါတွေလည်းထွက်တယ်ဒီမေတ္တာဓာတ်တွေစွမ်းအားတွေကြောင့်အယောင်လင်းတွေထွက်တယ်ကိုယ်ရောင်ကိုယ်ဝါတွေထွက်မြေကျိုးမိုးပြန်နိုင်တဲ့အဆင့်တွေကနေမှ နောင်ကြတော့မှရေပေါ်မှာပေါ်လာတဲ့အဲ့ဒီမှာမြေစီမြေဩလွာတယ်ရေတွေကတဖြည်းဖြည်းခန့်ခန့်ခန့်ခန့်ကျသွားတာအခုကျိုးကြီးတွေပေါ်လာတကယ်ကမ္ဘာလောကကြီးတစ်ခုလုံးအဲ့ဒါမျိုးတွေသူ့အနေနဲ့သူအကုန်ဖြစ်ဖြစ်ပြီးတော့မှအဲ့မြေစီမြေဩလှတွေသွားစားမိရာကနေမှာကောင်းတယ်ကောင်းတယ်စားရစားရင်းနဲ့အဲ့ဒီမှာခန္ဓာကိုယ်တွေကအဲ့ဒီအစာဟာတွေစားပြီးတော့ကြံထမ်းလာအဲ့ဒီမှာတဖြည်းဖြည်း သူတို့အခုပြောတဲ့ခန္ဓာကိုယ်အယောင်တွေအဆင်းတွေကွယ်ပြောက်လာတာသူတို့ဖြစ်လာပြီးတော့မှနောက်ပိုင်းကျတော့မှတဖြည်းဖြည်းဆုတ်ယုတ်ဆုတ်ယုတ်လာတာအဲ့ဒီကနေပြီးတော့တခါစက္ကဝတိတုတ်ဒီတုတ်မှာကျတော့ရသော်ဘုရားတတ္တဝါတွေရဲ့ကံတွေဆုတ်ယုတ်ကြောင်းတွေပြန်ဟောတာတတန်း8000တန်းလောက်မှာ ရှိတဲ့ဒီစัจ java ဝိမင်း အဲ့ဒီစကြဝဠာမင်းကြီးကသူ့တက်တာ8000လောက်မှနေပြီးတော့သူကတောထွက်သူ့သားကိုထိနံပေးထိနံပေးပြီးတောထွက်သွားတဲ့အချိန်သားရဲ့ရှင်မင်းဖြစ်ပြီး9ရက်လဲနေရောအဲ့စကြယရနာကြီးအလိုလိုပျောက်သွားတာဟာစကြယရနာကြီးပျောက်သွားပြီဒုက္ခပဲဘယ်မှသွားလို့လာလို့မရတော့ဘူးအစမပြေတော့ဘူးဘယ်လိုလုပ်ရမှာတော့ ဒီစကြရနိုင်မရှိတော့အသိဉာဏ်ခမဲတော်ကြီးရှိသေးတာပဲအရှင်မင်းမြတ်သူထမေးပါခမဲတော်ကြီးထမ်းသွားပြီတော့ငါသားအဲ့ဒါအမွေပိုင်မဟုတ်ဘူးငါသားရဲ့အဲ့ဒါငါလဲကျင့်လို့ရတာဟာအဲ့ဒါဆိုကျင့်စဉ်ပေးပါနေ့တိုင်းမင်း၅ပါးသီလမြဲအောင်လုပ်ပါမယ်လာပြီလာွယ်ဥပုပ်နေ့တိုင်းမှာ၈ပါးသောဥပုပ်သီလကိုမင်းစောင့်တည်ရမယ် ပေးရင်မေတ္တာကမ္မထံဗုဒ္ဓနုတ္တိကမ္မထံဆိုတဲ့ဒီဗျမဇိုတရားတွေကိုနေ့တိုင်းပွားများနေရအချိန်တန်လို့ရှိရင်သူ့ဟာသူစိုက်လာမှာပဲမင်းရဲ့ပါရမီ မပြည့်ရင်မစိုက်ဘူးအဲ့တော့ခမဲတော်ကြီးလက်ထက်မှာလဲဒါကြီးရစီးဘူးထားတာဆိုတော့ तू လဲလိုချင်တော့ကျင့်ရတာတနေ့ချင်းတနေ့ချင်းသီလလုံအောင်ထိန်းရတယ်မေတ္တာတရားကရုဏာတရားမုရိဒာတရားဥပက္ခတရားဆိုတဲ့ ဒီပြမစိုးတရား၄ပါးကိုပွားပြီးတော့မင်းညင်တရား၁၀ပါးနဲ့အညီကျင့်တနေ့ကျတော့ကောင်းငင်ကနေမှတခါတည်းလာပြီဝန်ကြီးနဲ့အတူတူကောင်းငင်ကနေပေါ်ထွက်လာပြီးတော့သူထံဆိုင်စัจ java ရေမင်းကြီးဖြစ်အဲ့ဒါကြီးနဲ့လေးချင်းသမုဒ္ဒရာပိုင်းခြားရှိတဲ့ကဘာရက်ရက်ကိုပြုံကြီးလေးချင်းလှက်ပတ်သွားတယ်အဲ့ဒီလိုနဲ့ နောက်ထပ်သူသားလက်ထက်နောက်ထပ်သူသားလက်ထက်နဲ့80မြောက်ထိစัจ java ရေမင်းနေဖြစ်ပြီးတော့80မြောက်ကြတော့မှသူကမကြင်ညင်တော့ရှင်မင်းကြီးဖာခမဲတော်ကြီးလို့လှုပ်ပါဆိုသူကမလှုပ်ချင်မလှုပ်ချင်တော့ပေါ့ပေါ့ရော့ရော့အုတ်ချုပ်အုတ်ချုပ်တော့တိုင်းပြည်ကဘာဖြစ်ဆင်းရဲတိုင်းပြည်ကဆင်းရဲဆင်းရဲတော့လူတွေကဘာလုပ်လဲထခိုးကြရစားစရာမရှိလို့ ခိုးတော့ဖမ်းမိတော့ရှင်ပြင်းထန်ဆက်တာနင်းဘာလုပ်တာတော့စားစရာမရှိလို့သွားခိုးမိလို့ပါဟာဒီကောင်စားစရာမရှိလို့ခိုးတယ်ပြောတယ်ပေးပေးပေးပေးပတ်ဆံပေးစမ်းဆိုတော့ပေးတယ်နောက်တစ်ယောက်ကလည်းဟာရှင်မရပေးတယ်ဆိုတော့အဲ့မှာထပြီးတော့ခိုးတယ်အဲ့လိုနဲ့တိုင်းပြည်မှာတခိုးတွေစဖြစ်တယ်ဆင်းရဲမှုကနေစပြီးတော့ဖြစ်တာ အဲ့ဒီတခိုးတွေများတော့မဖြစ်တော့ဘူးဒါတော့တိုင်းပြည်တခိုးတွေဘာကြောင့်များတာလဲဩခိုးတဲ့လူအရှင်မင်းကြီးကပေးတာကိုပေးလို့ခိုးတယ်ဆိုတော့ဟိုကအဲ့ဒါနဲ့ကဲဒီနေ့အစားမပေးနဲ့ခိုးတဲ့လူတတ်စေဆိုအဲ့မှာအမိန်ထုတ်တတ်စေလို့အမိန်ထုတ်တော့ပထမခိုးမှုအရိဏဒါနနောက်ကျတော့တတ်စေဆိုတော့ပါဏာတိပါဒဖြစ်တော့အဲ့တော့ ခိုးတဲ့လူကလည်းတတ်ခံရမှာကြောက်တော့အရင်တော့ကမလိမ်မှုအမှန်တိုင်းပြောတာသေရမှာကြောက်တော့အဲ့ဒီမှာမှုသာဝါဒကိုသုံးတယ်မှုသာစကားတွေသုံးတာအဲ့ဒီမှုသာစကားတွေသုံးပြီးတော့လောက်တော့ဟေးခိုးတဲ့လူကခိုးတယ်လို့မပြောတော့ဘူးအဲ့တော့လာခိုးရင်တော့တတ်ကွာ ဆိုပြီးတော့ဓာလှန်လက်နဲ့တွေဆောင်းညအဲ့ဒီမှာဆင်းရဲမှုကနေစပြီးတော့အဒိနာဒါနကံကြီးတွေကျุလွန်နေတယ် အဲ့ဒီကနေပါဏာတိပါဒဂံနေကျွလွန်ကြတယ်မှုသာဝါရဂံနေကျွလွန်ကြတယ်ဆိုပြီးတော့အကုသိုလ်တရားတွေစလှုပ်လိုက်တာနောက်ဆုံးတော့မတရားသဖြင့်သူများပစ္စည်းတွေကိုအပိုင်စီးမှုသူတစ်ပါးသားများကျွလွန်စော်ကားကြမှုသူတစ်ပါးတွေပေါ်မှာနှိမ့်ဆက်ညှင်းမဲ့မှုနဲ့အကုသိုလ်တရားတွေပေါ်လာလိုက်တာတက်တန်း၈000တန်းရှိတဲ့လူတွေရဲ့ သက်တမ်းဟာ4000တန်းလောက်ထိဆင်းသွားတယ်4000တန်းလောက်ထိဆင်းသွားပြီးတော့ဒါရုပ်ရည်အစင်းတွေကလည်းအရင်ကလိုမလှပတော့အဲ့ဒီကနေမှနောက်ထပ်ထပ်ပြည့်စည်2000ဆင်း1000ဆင်းအကုန်လုံးစာရိုးတွေကိုဆင်းသွားတာနောက်ပိုင်းတက်တန်း900တန်းရဲ့အောက်လဲရောက်ရောဦးဇင်းတို့ ရေပြိုမှုတွေငလျင်မှုတွေလောကကြီးပျက်စီးမှုတွေမြောက်များစွာဖြစ်လာတယ်။ဘာကြောင့်လဲဆိုတော့အရင်တုန်းကဒီလူတွေကိုနတ်တွေကရမ်းချစ်တယ်။အဲ့ဒီ900တန်းအောက်ရောက်တော့လူတွေကအယူတွေကလည်းတလွဲတချော်လျှောက်လုပ်ကုန်တာ။ဘာသာအယူဝါဒလည်းအမျိုးမျိုးမိဘကျေးဇူး သိရမှမသိဘူးဆရာသမားကျေးဇူးသိရမှမသိဘူးအဲ့ဒီလိုတခါတည်းကျေးဇူးတရားတွေခြေဖြတ်တဲ့ဟာတွေကလည်းဖြစ်ပေါ်လာကြလူလူချင်းကလည်းကိုကျင့်သီလတွေမဆောင်ညမှုသားစကားတွေကလည်းလွယ်လွယ်ပြောကြအဲ့တော့နတ်တွေကမကြည့်ကျင်တော့ဘူးနတ်တွေကမကြည့်ကျင်တဲ့အခါကျတော့ဘလူးတွေတပတ်တွေကြမ်းထမ်းတဲ့ပုံကိုယ်တွေက ကဘာလောကဝင်ပြီးတော့နှောက်ယှက်ကြတယ်ဖျက်ဆီးကြတယ်လူတွေသေအောင်ကြေအောင်လက်နက်တွေမျိုးစုံဖြစ်အောင်နော်မြင်းကလေးနေနေမုံတိုင်းနေရေကြီးမှုတွေအဲ့ဒါတွေအကုန်ဖြစ်အောင်လို့ဖန်တီးပြီးတော့လူတွေဒုက္ခရောက်ကြတယ်ဒါစက္ကဝတိတုတ်အဲ့လိုနဲ့ဒါဥစဉ်တို့အခုတက်တန်းတွေတက်တန်းတွေကအခုအခုနောက်ပိုင်းကျတော့ နှစ်ပေါင်း100မှတစ်နှစ်လောက်ယော့တာမြတ်စွာဘုရားလက်ထက်ကတက်တန်း100တန်းအခုနှစ်ပေါင်း100ကိုတစ်နှစ်ယော့2500ဆိုတော့ဦးဇင်းတို့လူတွေရဲ့တက်တန်းကိုတရားမှု85နှစ်တန်းလို့ခေါ်တယ်ဒီကနေပြီးတော့တဖြည်းဖြည်းကြာကြာကြာကြာကြာကြာသွားမှာနောက်ထပ်2500နှစ်ပေါင်း90ကျန်တော့နောက်ထပ်2500နှစ်ပေါင်းစိတ်ကျန်တော့အဲ့ဒီလိုနဲ့အဲ့ဒါ ဒီနှစ်ပေါင်း1000လောက်အတွင်းထဲမှာပဲနောက်ဆုံး7နှစ်တန်းရောက်သွားမှာပဲ7နှစ်တန်းရောက်တော့ဓာလံလက်နဲ့တီထွင်တရားတော်မလိုဘူးတဲ့တတ္တဝါတွေရဲ့ဒေါသအစွမ်းကြောင့်ကိုယ်ကင်တဲ့အရာဝတ္ထုတွေလူသက်လက်နဲ့တွေအကုန်ဖြစ်တယ်အဲ့ဒီလူသက်လက်နဲ့တွေဖြစ်ပြီးကမ္ဘာလောကကြီးမှာတဦးနဲ့တဦးတကြဖြတ်ကြ တက်တန်းလေးကလည်းကြည့်10နှစ်ရှိတာအဲ့ဒီ10နှစ်လောက်အတွင်းမှာတခါတည်းတိရစ္ဆာန်တွေကဲ့သို့တခါတည်းဒေါသကြီးလောဘကကြီးအဲ့တော့တတ်မယ်ဖြတ်မယ်အဲ့တော့မတတ်မဖြတ်ချင်တဲ့ပုံကိုယ်တွေကတောတွေတောင်တွေလဲသွားပြေးပုံညစစ်ပွဲကြီးတွေပြီးလို့ပြန်လာတဲ့အချိန်ကြတော့မှတယောက်နဲ့တယောက်တို့ကံကောင်းလို့တွေ့ရတာတို့ဆွေတွေမျိုးတွေ ဒီလက်နဲ့တွေဒါတွေကြောင့်သေကုန်ပြီနောက်ထပ်မလောက်ကြတော့နဲ့အဲ့ဒီမှာမေတ္တာဝါဒမေတ္တာတရားတွေပြန်ထွန်းကားလိမ့်မယ်အဲ့ဒီထွန်းကားလာတဲ့မေတ္တာတရားရဲ့စွမ်းအားကြောင့်ဆယ်နှစ်တန်းမှာမွေးတဲ့သားသမီးတွေဟာအသက်20ရှိအသက်20တန်းမွေးတာတွေကအသက်40ရှိဆိုပြီးတော့စာတိုးစာတိုးနဲ့တက်တန်းတွေပြန်ရှည်ရုပ်ရည်အဆင်းတွေပြန်လှပပြီးတော့ အဲ့ဒီမှာအသက်တွေထောင်နဲ့တောင်းနဲ့ရှိပြီးနေရတဲ့ဘဝတွေပြန်ရောက်သွားလိမ့်မယ်အဲ့ဒါဘာကြောင့်လဲမေတ္တာကြောင့်ရောက်မို့ဒီမေတ္တာတရားဟာနောက်ဆုံးကဘာပြက်ခဏာနီကြတော့နှစ်ပေါင်းတသိန်းအလိုလောက်ကြတယ်ကဘာကြီးပြက်တော့မယ်သင်တို့မေတ္တာတွေပွားကြပါကောင်းမှုတွေလုပ်ကြပါသူတော်ကောင်းတတ်တွေကလိုက်ပြီးတော့ကဘာကြီးကိုတခါတည်းအဲ့ဒီမှာကြွေးကြော် ကျွေးကြော်တဲ့အခါကျတော့ကဘာပြက်မဲ့တဲ့ပြက်မဲ့တဲ့ဆိုတော့လူတွေကြောက်လန့်ပြီးတော့အဲ့ဒီမှာဒါနတွေလောက်ကြသီလတွေလောက်ကြသာသနာ့ဘချိန်နေဆိုတော့ခုပြောတဲ့မေတ္တာကမ္မထမ်းတို့ပေါ့နော်ဒီကမ္မထမ်းနေဝိပဿနာကတော့ဒီသာသနာတွင်းမှာရတာဘူးသာသနာ့ဘကလည်းကြောဘုရားမပွင့်တော့ဝိပဿနာမရှိဘူးအဲ့ဒီချိန်ကျတော့ဒီပြမစိုးတရား၄ပါးတော့နတ်ဒီပြမာတွေကျင့်သုံးနေကြတော့သူတို့ကဟောပြောနိုင်တယ် အဲ့တော့ဒီပြမစိုးတရားတွေကိုလှည့်လဲပြီးတော့ဟောပြီးတော့သေတဲ့လူတွေကနှပ်ပြီးရောက်တခါနှပ်ပြီးမှပြန်ကျင့်ညဗြမပြီးပြန်ကူးချို့လျာလဲလူပြီးမှကျင့်ကျင့်ရင်းနဲ့ဗြမပြီးအဲဓာရိုက်ရောက်တယ်စောစောပြောတဲ့မပြည့်စည်တဲ့အဘဒရဘုံတွေကိုအဲ့ဒီကနေမှတလိษံတွေကလည်းဒီကဘာပြတ်တော့မယ်ဆိုသူတို့ရဲ့ကံအထောက်ပံ့နေကြောက်သူတို့ကလည်းတခါတည်းအဲ့တလိษံဘဝကနေလူဘဝပြန်ဖြစ်တာတို့အဲ့ဒါမျိုးတွေတခါနတ်ဘဝပြန်ဖြစ်တာတို့ သူတို့ရဲ့ကံကျွင်းကံစားတွေကပြန်ပြီးအကျိုးတွေပြန်ပေးပြီးတော့အဲ့ဒီကနေတတ္တဝါတွေဟာအကုန်လုံးနောက်တော့ပြမပြည်သွားပြီးတော့ရောက်ကြတယ်နော်အဲ့ဒါကြောင့်မို့အဲ့ဒီလိုတတ်တန်းနေပြန်တက်လာတာကလည်းအဲ့ဒီအဟွာကြောင့်နောက်ပြီးတော့မေတ္တာတရားတွေကဘာကြီးပြတ်တော့မယ်ဆိုတော့မေတ္တာတရားတွေပြန်ထွန်းကားလာတာလည်းအဲ့ဒါအခုမေတ္တာကြောင့်မို့ဒါပြမပြည်တွေပြန်ပြီးတော့အကုန်ရောက်ကြရတယ်ရောက်မို့မြတ်စွာဘုရား ကဘာလောကကြီးကမေတ္တာနဲ့စခဲ့တယ်နောက်ဆုံးတော့မေတ္တာနဲ့ပဲပြန်သိမ်းရတာပဲအဲ့ဒီမေတ္တာကိုဦးဇင်းတို့တွေလက်တွေ့ကျင့်သုံးရင်တကယ်အကျိုးရှိတယ်ဆိုတာကိုမြတ်စွာဘုရားက ရောဇမန္လဆိုတဲ့မန္လမင်းရသော်ရှင်အနန္ဒာရဲ့တငယ်ချင်းအဲ့ဒီတငယ်ချင်းဖြစ်တဲ့ရောဇမန္လကိုအကြောင်းပြုပြီးတော့မြတ်စွာဘုရား မေတ္တာကမ္မထာနဲ့ပတ်သက်လို့လက်တွေ့ပြဘူးတဲ့ရောသမန္လာဆိုတာသူကရှင်အာနန္ဒာကိုအယံခင်ဘလောက်ထိသူကစီးအောင်လဲဆိုတော့သင်္ကန်းဝတ်မနေပါနဲ့လူထွက်ပြီးတော့ဒါကာမဂုဏ်အာယုန်နဲ့နေသမ်းမှာဘာလို့ဖုံးညို့ပြီးတော့နေမှာလဲဆိုပြီးတော့သူစည်းစိမ်နေတောင်ခွဲပေးပါမယ်ဆိုပြီးတော့အဲ့လောက်ထိပြောဘူးတဲ့ပုံကိုအဲ့ဒါနဲ့ရှင်အာနန္ဒာမထွက်ပါဘူး ဆိုပြီးနေတာသူကဖះကြည်ညိုသလားဆိုတော့ရောသမလာဖះမကြည်ညိုဘူးသူကသူ့ရဲ့ကိလေသာအာယုံကာမဂုဏ်နဲ့ပါပဲနှမျောနေတဲ့ပုံကိုဆိုတော့နောက်တော့ဒီနေ့ရောက်တော့ရသော်ဖះဝေသာလီမြို့ကြွာရောသမလာကခီးဥကြိုရှန္နန္ဒဝန္တာလိုက်တာငါတငယ်ချင်းကြီးငါတော့ခီးဥကြိုနေတယ်ရသော်ဖះခီးဥကြိုနေတယ် ငယ်ချင်းဝမ်းသာလိုက်တာငါဒီလိုမြင်ရမယ်လို့မထင်ဘူးလားကြိုတာကိုရောကြိုခြင်းလို့များမှတ်နေလားတဲ့အထက်ကအမိန့်ကြောင့်လားကြိုရတာမကြိုရင်တန်ရိုက်ပါဆိုလို့တဲ့အဲ့မှာတော်တော်စိတ်မကောင်းဖြစ်သွားတယ်ရှင်အနန္ဒမထေမြတ်ကကြောင်းပြန်ရောက်တော့မြတ်စွာဘုရားရောသမလာဟာပတ်စံလဲချမ်းသာတယ်အာနာလဲရှိတဲ့ပုဂ္ဂိုလ်ပါတဲ့ဒီလိုပုဂ္ဂိုလ်မျိုး သာသနာ့ပြင်ကြီးညိုရင်ဘလောက်ကောင်းမလဲဖေဟာပြတ်စွာဘုရားจิตသားတဲ့သူ့ကိုဒီမှာကြီးညိုသေးခြင်းလားအကြီးညိုသေးခြင်းလားပေါ့ဖေဟာရတယ်တဲ့မင်းတငယ်ချင်းကြီးညိုသေးခြင်းငါလှုပ်ပြမြတ်စွာဘုရားဘာလုပ်လဲဆိုတော့အဲ့ဒီရောသမန္လရဲ့တခါတည်းသူ့ရဲ့ပုံကိုအာယုံယူပြီးတော့တခါတည်းမေတ္တာပို့လိုက်တာ။အိုးတခါတည်းကြောင်းချက်ချင်းပြေးချလာ မြတ်စွာဘုရားဘယ်မှာတော့ဖေရမြတ်စွာဘုရားဘယ်မှာတော့ဖေရမြတ်စွာဘုရားဟိုးဘက်ကကြောင်းလေးမှာဘုရားတရင်သုံးတာရှိတယ်မြတ်စွာဘုရားတန်သွားပြီးရှင်ဘုရားတပည့်တော်ခွင့်လွှတ်တော်မူပါဖေရခွင့်လွှတ်တော်မူပါဖေရတပည့်တော်တရားဟောတော်မူပါဖေရမြတ်စွာဘုရားတရားဟောအဲ့ဒီမှာသူသောတာပတ္တိမတ်ကိုရတယ်ရလဲရပြီးရောကြီးညိုတရာလွန်ပြီးအရှင်ဘုရားတပည့်တော်ဆွမ်းကလွဲပြီးတော့ ဘယ်ပုဂ္ဂိုလ်ဆွမ်းမှာမဖုံးပေးပါတော့နဲ့ဖရာလို့ထားလျှောက်တာမင်းလည်းလှူနိုင်တယ်အခြားလူတွေလည်းလှူနိုင်တယ်ဖရာရှင်ဆိုတာအဲ့လိုလိုလိုရိုးထုံးတာမရှိဘူးတခါကြီးအဲ့ဒါကြောင့်မို့ကြံတဲ့လူတွေရဲ့အလှူလဲခံရမယ်သင်လဲလှူနိုင်လှူပါသင်ရဲ့ဆရာသမားတွေကိုလည်းအထောက်ပံ့မပြတ်ထောက်ပံ့ပါမြတ်စွာဘုရားဆုံးမလိုက်မြတ်စွာဘုရားအံဩစရာကောင်းလိုက်တာ จิตตาอานันดาတဲ့အဲ့ဒါငါတကောနဲ့အသုံးချတာမဟုတ်ဘူးအဲ့ဒါမေတ္တာနဲ့လုပ်တာရသော်ဗျာသူ့ရဲ့တကောပါဝါအသုံးချတာမဟုတ်ဘူးတဲ့အဲ့ဒါတဘာဝတရားတဲ့မေတ္တာခက်ခဲနေတဲ့ကြက်တဲနေတဲ့လောကရဲ့ဒီလိုအဟွာဖြစ်တဲ့အခါမှာမေတ္တာတရားကို လုပ်ရင်ရတယ်ဆိုတော့မြတ်စွာဘုရားလက်တွေ့ပြကျောင်းမနာရာဂီရိဆင်ကြီးတို့ဒါခါရဘုရားရှင်ရဲ့ရှေ့ရောက်ပြီးဥညွတ်ကြတော့ ရသော်ဘုရားရဲ့မေတ္တာနဲ့လှုပ်တာနော်ဦးဇင်းတို့မေတ္တာတရားရဲ့အစွမ်းဝေတန္တရာမင်းကြီးရဲ့ဘဝမှာဆိုလဲကြည့်ဦးဇင်းတို့တယုဇနာ၈မိုင်လည်းပြောတယ်၁၂မိုင်ခွဲလည်းပြောတယ်အဲ့ဒီတယုဇနာ အတွဲမှာဖះလောင်ဝေတန္တရာမင်းကြီးအဲ့ဒါလူဘဝမှာနောက်ဆုံးဘဝပဲဒီဖះ အလောင်းပါရမီဖြည့်စဉ်ကဝေတန္တရာမင်းဘဝနေပြီးတော့သူတိတာနှပ်ပြီးရောက်အဲ့ဒီကနေတိတ္တထာမင်းသားအဖြစ်လာဖြစ်ပြီးတော့ဖျားဖြစ်တာ ਉ အဲ့ဒီဝေတန္တရာမင်းဘဝမှာဆင်းပြူတော့လှူလို့တိုင်းပြည်ကနှင်ထုတ်ခံရတော့ဟိမွန်တာ တောင်ချေမှာသွားနေပြီးတော့မေတ္တာကမ္မထံကြီးပဲပွားတာ73မိုင်အတွင်းကတတ္တဝါတွေတကောင်နဲ့တကောင်မညှင်းသေးတော့ဘူး တတ္တဝါတွေတကောင်နဲ့တကောင်မညှင်းသေးတော့တပ်ဖြတ်ခြင်းနဲ့မရှိကြတော့ဘူးအကုန်လုံးမေတ္တာတက်ဝင်ကုန်တယ်ဦးဇင်းတို့ဝိတာခာဆိုတဲ့အိန္ဒိယနိုင်ငံသားက သီရိလင်္ကာကျွန်းကိုသွားပြီးတော့အော်တို့အိန္ဒိယတော့သာသနာတဖြည်းဖြည်းကွယ်ပြီးဒီဟိုကျွန်းမှာတော့သာသနာ ထွန်းကားတယ်ငါအဲ့ဒီကိုသွားပြီးသင်္ကန်းဝတ်မယ်ဆိုပြီးတော့အဲ့ဒီတထေးက တေကိုကျုံကူးသွားပြီးသင်္ကန်းသွားဝတ်တာသင်္ကန်းဝတ်ပြီးတော့ကျင့်သင်နေရှိတယ်သမထကမ္မထံ40အသင်နှစ်သက်တဲ့ကမ္မထံတစ်ခုခုကိုရွေးပြီးတော့ကျင့်ပါလို့ဆိုပြီးတော့အဲ့ဒီမှာတခါတည်းပြောလိုက်တဲ့အခါကျတော့ तू ကမေတ္တာကမ္မထံကိုရွေးတယ်နေရောညရောမေတ္တာကိုပွားပြီးတော့မေတ္တာကမ္မထံနဲ့နေတာတဏှာကိုလေးလတဏှာကိုလေးလ သတင်းသုံးပြီးတော့သွားရင်လည်းအဲ့ဒီစိတ်တလာပပ္ပတတောင်ကြီးရောက်တော့အဲ့ဒီမှာလေးလသတင်းသုံးတာလေးလသတင်းသုံးပြီးတော့ပြန်ကြွမယ်လဲလို့ရောအဲ့ဒီကနတ်သမီးကဆင်းပြီးငိုတယ်အဲ့နဲ့ကြောင်းချေရင်မလားငိုနေဘယ်သူတော့ရှင်ဖျားတပည့်တော်မှာပါဖျားဒီတစ်ပင်မှာနေတဲ့နတ်သမီးပါဘာဖြစ်လို့တော့ဒီမှာ ရှင်ဘုရားတဲ့အရှင်ဘုရားရောက်လာတဲ့လေးလအတွင်းမှာတိုက်တာတွေခိုက်တာတွေရံဖြစ်တာတွေမရှိတော့ဘူးတဲ့အရှင်ဘုရားရဲ့မေတ္တာစွမ်းအားကြောင့်နတ်တွေလည်းအချင်းချင်းချစ်ခင်ကြတယ်တတ္တဝါတွေလည်းအချင်းချင်းချစ်ခင်ကြတယ်တဲ့အရှင်ဘုရားရဲ့မေတ္တာစွမ်းအားကြောင့်အရှင်ဘုရားဒီကနေကြွသွားရင်တော့အရင်တော့ကလိုပဲလောဘတွေဒေါသတွေမောဟတွေတောကတွေနဲ့ မနာလိုခြင်းတွေဝန်တိုခြင်းတွေနဲ့တိုက်ကြခိုက်ကြတဲ့နေရာကြီးဖြစ်ကုန်တော့မယ်ဖျားတဲ့အဲ့ဒါကြောင့်မို့တပည့်တော်ဝမ်းနဲ့လွန်းလို့ပါဝမ်းနဲ့လွန်းလို့ပါ ဆိုတော့မထေမြတ်ကကျွန်ုပ်သတင်းသုံးလို့အများအတွက်အကျိုးရှိရင်ဒီနေရာမှာပဲဆက်သတင်းသုံးမှမယ်ဆိုပြီးတော့အဲ့ဒီမေတ္တာ ကမ္မထံကို ပွားပြီးတော့နောက်ဆုံးမေတ္တာဇံနေရပြီးမေတ္တာဇံကနေမှ ဝိပဿနာကူးပြီးတော့အဲ့ဒီစိတ်တလပပ္ပတတောင်ကြီးမှာပဲပရိနိဗ္ဗာန်ပြုသည်ထိတရင်သုံးသွားတယ်စိတ်တလပပ္ပတတောင်ကြီးမှာကြောင့်မို့ရှေ့ကသူတော်ကောင်းနေလေဒီမေတ္တာကမ္မထာကြီးတွေသုံးကြောင့်မို့နောက်ရသော်ဘုရားကဒီတုတ်တော်တစ်ခုမှာဘာနဲ့ဥပမာပေးလဲတန်လျက်နဲ့ဥပမာပေးတယ်ဟိုဘက်ဒီဘက်အသွားရှိနေတဲ့တန်လျက်ကို တဦးသောတယောက်သောပုဂ္ဂိုလ်အဲ့ဒီတန်လျက်ကြီးငါချိုးပြစ်မယ်ဆိုပြီးတော့ချိုးရင်သူပဲထိခိုက်တယ်တန်လျက်ကိုတွားချိုးချိုးတဲ့လူပဲရှာတယ်ထိခိုက်တာဖြစ်မယ်အဲ့ဒီလိုပဲမေတ္တာကမ္မထမ်းနဲ့အမြဲနေလက်ရှိတဲ့ပုဂ္ဂိုလ်ကိုတွားပြီးတိုက်ကြခိုက်ကြလှုပ်ကြရင်အဲ့တိုက်ခိုက်တဲ့ပုဂ္ဂိုလ်တွေပဲဒုက္ခဖြစ်တယ်နော်ရောက်မို့မေတ္တာကျိုး17မျိုးဘုရားရှင်ကိုရောမြတ်ကြီးခေါ်ခဲ့တယ် အဲ့ဒီမေတ္တာကမ္မထံတွေကိုဥစဉ်တို့တရားတော်မတွေဒီနေ့လောကကြီးကပူလောင်လာပြီစိတ်တွေပူလောင်လာပြီဆိုမေတ္တာကမ္မထံပဲပြောင်းပေးရနော်အခက်ခဲတွေလောကဓာန်တွေအတိုက်ခိုက်တွေများလာပြီဆိုရင်မေတ္တာကမ္မထံကိုပြောင်းယူရတယ်ကိုယ်စိတ်တွေကပူလောင်လာတယ်အထူးအဖြင့်အာကုသိုလ်တရားတွေဖိစီးတဲ့အခါအတိတ်ဘဝတန်ត្រာတွေက လောက်ခဲ့ဘူးတဲ့အကုသိုလ်တွေအကျိုးပေးတဲ့အခါကျတော့ပူလောင်တယ်တောကတွေဖြစ်ရတယ်။ဘောမှတွေအစွတ်ခွဲအစွတ်ဆွဲခံရတယ်။အပျော်ဆိုးခံရတယ်။အတိုက်ခိုက်ခံရတယ်။လောကရန်တွေတိတ်အားကြီးလာပြီဆိုရင်နိုင်တာမေတ္တာပဲနိုင်တယ်။ဘောရနုတ္တိကမ္မထာဖရာဂုံတော်တွေများများအာယုံပြုမေတ္တာတွေနာနာပို့အဲ့လိုတွေမေတ္တာတွေပို့ဂုံတော်တွေပွား ဆက်တိုက်လှုပ်လိုက်လို့ရှိရင်သူ့အတူပြန်ပြီးတော့နလန်ထူပြီးတော့ကောင်းသွားတာအဲ့လိုမှမဟုတ်ဘူးဆိုရင်မရပြန်ဘူးစိတ်ဆင်းရဲစရာကြုံတယ်လှုပ်တော့လဲထပ်ပြီးဆင်းရဲစရာပဲပြန်လှုပ်တယ်မရဘူးနလန်မထူအကုသိုလ်ကနှိမ့်ဆက်ပြီးရနှိမ့်ဆက်တာရောင်းမမြတ်စွာဘုရားအကုသိုလ်နှိမ့်ဆက်ပြီးဆိုရင်ခြေသားတို့တဲ့ရေလောင်းချိုင်အဲ့ဒီရေကဘယ်စီးလဲနှိမ့်နဲ့ဒီစီးတာပါဗျာ အိမ်မှတ်ထားတဲ့အာကုသို့အနှိမ့်ဆက်ခံရပြီဆိုတော့ပုံကိုယ်စီကိုဘဝဘဝကရှိခဲ့ဘူးတဲ့အာကုသို့မှန်မြတ်သူတည်ဝင်တာအရင်တော့ကလောက်ခဲ့ဘူးတဲ့အာကုသို့မှန်မြတ်အကုန်သူတည်လိမ့်ပိတ်ပြီးဝင်သွားတော့တာဒါကြောင့်မို့ဒီမေတ္တာတရားဗုဒ္ဓနုတ္တိကမ္မထမ်းတို့ဒီကမ္မထမ်းနေနဲ့ကံတွေအရနှိမ့်လာပြီအတိုက်ခိုက်တွေများလာပြီအထူးအဖြစ်ကံတွေအရနှိမ့်လာပြီဆိုရင် ဗုဒ္ဓနုတ္တိများများပွားအတိုက်ခိုက်တွေဘေးရန်တွေတိတ်များလာပြီဆိုရင်မေတ္တာကမ္မထာနေပွားအဲ့လိုလုပ်ပြီးတော့စိတ်တွေကိုပြောင်းယူရတယ်ဝိပဿနာလုပ်နေရင်းနဲ့လည်းဒါအယံကမ္မထာနေနော်ကိုယ်ဆောင်ကမ္မထာ၄ပါးရသော်ဘုရားကဗုဒ္ဓနုတ္တိမေတ္တာအတုပမရဏတတိအဲ့ဒီ၄မျိုးကိုမြတ်စွာဘုရားကကိုနဲ့မကွာထားရမယ် ထားရင်အန္တရာယ်အရန်ကင်းတယ်အဲ့ဒီစိတ်တလပပ္ပရတောင်မှနေတရေကျတော့လိုင်ကူကနေဦးစင်းနေဆင်းလာတယ်တပားလည်းလာဘုန်းကြီးလှုပ်ပေါင်းပြမေတ္တာပို့ပေးပေါင်းပြဘာဖြစ်တာဒီလိုင်ကူတွေထဲမှာတရားထိုင်နေတာခါတိုင်းအနှောက်ချက်မပေးဘူးအခုအဲ့နကြီးကောင်းတကောင်းခေါင်းကိုပတ်ချလှည့်ပြီးတော့တဝိဝိလောက်တော့တမာတိတွေပြက်နောက်တစ်ပါးလည်းဆင်းလာပြန် ဘေးရောဖြစ်တယ်ဆိုအေးတပါးတည်းမဟုတ်ဘူးနှစ်ပါးဖြစ်နေဆိုတော့နည်းနည်းတော့ထူလိုက်ကဲပြန်ကြွပြန်ကြွကိုနေရာကိုတရားထိုင်တပိတော့မေတ္တာပို့အာနဲ့ဥစဉ်မေတ္တာပို့ဥစဉ်မေတ္တာပို့တဲ့အချိန်မှာတခါတည်းအဲ့ဒီနေကြီးကောင်းကြီးအကြီးကြီးဥစဉ်ခေါင်းကိုပတ်ချလိုက်ပြီးတော့တဝီဝီနဲ့လှုပ်နေတာဥစဉ်အရာနဲ့စူးစားကြီးဆိုတော့မေတ္တာပို့အတင်းနဲ့ကျွန်ုပ်တို့ဟာဘဝတန်ត្រာဆွေတွေမျိုးတွေကျွန်ုပ် ရသော်ဗျာသာသနာတော်တွေမှာဒီတရားတွေကျင့်နေတာလာပြီးတော့မနှောင့်ယှက်ပါနဲ့သင်တို့တရားလုပ်နေတဲ့ပုံကိုယ်တွေနှောင့်ယှက်တော့အဖြစ်သင်တို့အတွက်လည်းမကောင်းဘူးကျွန်တို့တို့ပြုတဲ့ကောင်းမှုတွေရအောင်နာယူပါဆိုပြီးတော့မေတ္တာတွေစူးစားဤပြီးတော့မေတ္တာပို့ပို့ပို့ပို့နိုင်ဝက်လောက်နေတော့ရီဆိုသူကသူထွက်သွားနောက်ကြတော့ဘာနှောင့်ယှက်မှမရှိတော့အဲ့ဒီကနေတရားစခန်း2လ ဦးဇင်းတရားပြပြီးတော့ဦးဇင်းတွေကဘုန်းကြီးတဲ့ဒီလိုတို့ဒီတော့ဒီတောင်နေရာမြတ်စွာဘုရားလဲကြွခဲ့တဲ့နေရာတွေလို့ပြောတယ်အဲ့ဒါတွေလှက်ပတ်သွားရအောင်ဆိုတော့ကျောင်းကဆရာတော်ဦးဇင်းတို့ကလည်းမပြောဘူးတရားစခန်းလည်းသိမ့်ပြီးပြီဆိုတော့နေဆွတ်စားပြီးတော့အဲ့ဒီတောကြီးတွေသွားညနေကျမှပြန်ရောက်လာတော့မှကျောင်းဆရာတော်သိတော့ဟာဗန္ဓေတို့အဲ့လိုမသွားနဲ့ဒီမှာကတော်တဲ့က အခုအဲ့စိတ်တလပပတတောင်ကျောင်းကြီးကဘယ်လိုလဲဆိုရေကန်ကြီးတွေမှာမိချောင်းတွေအကောင်ရာနဲ့ချီရှိတယ်ကြားတွေလည်းရှိတယ်ကြက်တစ်တွေလည်းရှိတယ်ညဆိုတောဆင်ကြီးတွေညတိုင်းလာတယ်လာလာပြီးအစာလာတောင်းတယ်ညတိုင်းဆိုလို့ရှိရင်အဲ့ဒါဒီတကားကြောင်းတကားအဝင်ထိလာတောင်းတာအဲဆရာတော်ကြီးနဲ့ညကြိုင်အဲငပြောသီးလေးတွေကျွေးတယ်ရမ်းကြီးတော့မကတ်နဲ့နော်ဆင်ရဆင်ရိုင်းနေဆိုတော့အဲ့ဒါလှမ်းပြီးကြောင်းတဲ့ကိုနှာမောင်းနဲ့ချိတ်တောင်းအဲ့လိုဆိုတော့ ကြားတွေကျက်တက်တွေနဲ့ဒီလောက်ရှိတဲ့နေရာကြီးဆိုတော့မန္တေတို့ကြီးပဲမသွားနဲ့နောက်ရက်သွားကျင်လို့ရှိရင်စစ်သားတွေထက်ပြီးမယ်ဘာလို့လဲဆိုအဲ့ဒီအချိန်မှာတမီးတိုက်ကားတွေနဲ့ကတိုက်ပွဲရလဲပြင်းထန်နေဖြစ်နေတဲ့အချိန်ကြီးအချိန်ကြီးဆိုတော့ဦးစင်းကတော့ကိုယ်ယုံကြည်မှုနဲ့ကိုယ်မေတ္တာနဲ့ကိုယ်ဆိုသိဘာမှမစိုးရိမ်နောက်ရက်ကျတော့သူတို့စစ်သားနှစ်ယောက်ထည့်ပေးတယ်အဲ့ဒီမြတ်စွာဘုရားကြွတယ်ဆိုတော့တောင်ဘက်ကိုသွားဖို့အဲ့ဒါနဲ့စစ်သားနှစ်ယောက်ထည့်ပြီးတော့ စစ်သားနှစ်ယောက်ကကြောက်လိုက်တာဗန်းတယ်ကြီးပြန်ရအောင်ပါမင်းကဘာကြောက်တာတော့ဟောဆင်းကြီးတွေလာပြီဘယ်နဲ့လုံးမှာလဲဟောပြမင်းတနတ်ကြီးကြိုင်ပြီမင်းကကြောက်တာငါတနတ်မပါဘူးနဲ့မကြောက်ဘူးမကြောက်နဲ့ဘာမှမဖြစ်ဘူးလို့ငါတောတော့နဲ့တောတော့နဲ့ငါအကုန်မေတ္တာပို့ထားတာလို့တောပိုင်တောင်ပိုင်မြို့ပိုင်နယ်ပိုင်ကွင်းပိုင်တွေအကုန်လုံးကိုဆိုင်ရာတွေမေတ္တာပို့ပြီးတော့နှစ်လလုံးလုံးဦးသေးကိုယ်တိုင်တရားအထုတ်တယ်တပည့်တွေအခုဦးစင်းတွေကိုတခါတည်းအဲ့မှာတရားတွေပြတယ် ဒီကောင်းမှုတွေလုပ်ခဲ့တဲ့ကောင်းမှုတွေအကုန်ပေးပါတယ်မြို့ပိုင်နယ်ပိုင်ကွင်းပိုင်ဒီတောပိုင်တောင်ပိုင်တွေဒီမျှတွေယူပြီးတော့ကျွန်တော်တို့သွားမယ်ခရီးဘေးမတိရမခအောင်အကုန်ဆောက်ရှောက်ပေးပါဆိုပြီးတော့အဲ့ဒါမျိုးနဲ့အကုန်လုံးလုပ်ပြီးတော့အဲ့ဒီမေတ္တာကမ္မထမ်းနဲ့ပဲသွားတာလုံးဝမှအဝမဖြစ်ဘူးအဲ့ဒီကပြီးတော့တန်ဃာတော်တွေကအဲ့ဒီမှာဖရာဘူးခီးတခုထွက်ချင်တာဥဇဏိတာအရှင်ဖရာဥဆောင်ပေးပါအရှင်ဖရာကြွရင်တော့တပည့်တော်တို့နောက်ကလိုက်ရဲတယ် ကဲအဲ့ဒါဆိုရင်ရတယ်ကိစ္စမရှိဘူးအဲ့ဒါနဲ့ဦးဇင်းတို့ကားတွေအစီအစဉ်လုပ်ပြီးတော့တခါတည်းထွက်တာရှေ့ဆုံးကားမှာဦးဇင်းထိုင်ပြီးတော့ Troncomalee ဆိုတဲ့နေရာအဲ့ဒီနေရာကြီးတခုသွားတာဓမီတိုင်းတတိုင်းတတိုင်းလောက်မှာစစ်သားအစောက်တယောက်စီရှိတယ်။မန္တလေးတို့ဘာဖြစ်လို့လာတာလဲရှိရမိုင်းရှင်းနေရတာလေဟိုမှာ ဒီလောက်အန္တရာယ်ကြီးတဲ့လမ်းကြီးဘန်းနေတော့ဘာဖြစ်လို့လာလဲရတဲ့ကိစ္စမရှိဘူးမေတ္တာပို့ပြီးသွားမယ်အဲ့ဒါဥစဉ်ရှေ့သုံးကားမှာဥစဉ်စီးပြီးတော့မေတ္တာပို့ပြီးသွားတာအဲ့ Tranco Mali နဲ့အဲ့လမ်းတစ်လျှောက်ဘာပြဿနာမှမရှိဘူးအဲ့ဒါကိုရှိရတော့မိုင်းနေရှေ့ရှေ့ပြီးမှသူတို့သွားတာတွေရှိတယ်ချို့လေးနေရာစစ်သားတွေမရှိဘူးဒီဘက်တွေကသဘုံတွေဝင်တတ်တယ်နော်သတိတော်ထားသမီးတိုက်ကားတွေအဲ့ချိန်ကအပြည့်နှံတိုက်ပွဲတွေအဲ့ဒါအဲ့အဲ့နှစ်ကနောက်ဆုံးပါပဲဒါ 2008ခုနှစ်မှာသူတို့တိုက်ပွဲအကြီးအကျယ်ဖြစ်ပြီးနောက်ဆုံးတော့အကုန်လုံးနိုင်သွားကြောင့်မို့သူတို့နိုင်ငံကဒုဋ္ဌကာမဏီမင်းနဲ့သူတို့ရဲ့အခုအဲ့ဒီလက်ထက်ကအာလှုပ်သွားတဲ့မဟိန္ဒရာတင်တယ်အဲ့ဒါသူတို့နှစ်ယောက်ပဲနိုင်ဘူးတယ်တဲ့ဒီတမိတိုက်ကားကိုအပြတ်ချေမှုန်းနိုင်ခဲ့တာပေါ့နော်အဲ့ဒီချိန်ကာလာတုန်းကအဲ့ဒီလိုတနတ်တွေကြားတယ်ဘုံတွေထောင်းနေတဲ့ကြားတဲ့တောင်မှ အဲ့ဒါတန်ဃာတော်တွေသွားကျင်တော့ရတယ်တပည့်တော်မေတ္တာပို့ပြီးသွားမယ်ဆိုဥစဉ်လက်တွေ့လုပ်ခုပါတယ်နော်အဲ့ဒါကြောင့်မို့မေတ္တာရဲ့စွမ်းအားတကယ်အခက်ခဲတွေလောကရန်တွေကျုံလာတဲ့ဈားတွေမှာဆိုရင်မေတ္တာနာနာပို့ပြီးတော့ဥစဉ်တို့တစ္ဆာတွေပြုမေတ္တာတွေပို့ဒါတွေလုပ်ရင်အန္တရာယ်ကင်းပါတယ်နော်အဲ့တော့ဥစဉ်တို့မြန်မာနိုင်ငံကြီးခုချိန်မှာပူလောင်နေကြတယ်တောကတွေဖြစ်ရတယ်ဒေါသတွေဖြစ်နေကြတယ်နော် အဲ့ဒီလိုအချိန်ကာလမှာလည်းပဲဦးဇင်းတို့ရဲ့မေတ္တာစွမ်းအားတွေအသီးသီးအသီးသီးထုတ်ပြီးတော့မြန်မာနိုင်ငံတနိုင်ငံလုံးကိုခြုံခြုံပြီးတော့မှမေတ္တာပို့သစ္စာတွေပြုအဲ့တော့အကုန်လုံးကြီးရှင်းမလားဆိုတာတော့ဒါတတ္တဝါတွေရဲ့ကံကလည်းဆိုင်သေးတယ်အကြီးကြီးဖြစ်မဲ့ဟာတွေကနောက်ဆုံးတော့သေးသေးလေးနဲ့လည်းပျောက်သွားနိုင်တယ်။ကြောင့်မို့မိုးညင်းဆရာတော်ကြီးတို့ဆို ကဲဟိုဘက်ကဘာမှာဟိုဘက်နိုင်ငံဒီဘက်နိုင်ငံစစ်တွေဖြစ်တော့မယ်အဲ့ဖြစ်တော့မယ်နိုင်ငံနှစ်ခုကိုမြေပုံနဲ့ချချပြီးတော့မေတ္တာပို့မယ်ငါတို့မေတ္တာစွန့်ရင်အဲ့ဒီနိုင်ငံနှစ်ခုစစ်ပွဲဟာမဖြစ်ဖက်နဲ့ပြေလည်သွားလိမ့်အဲ့ဒါဆရာတော်ဘုရားကြီးတွေမေတ္တာကိုအဲ့လိုလက်တွေ့ကျင့်သုံးပြီးတော့သူတို့မေတ္တာတွေပို့အချို့လေစစ်ပွဲကြီးတွေဖြစ်မှဟာကြီးတွေတခါတည်းရွှေလျသွားတယ် ဒါအခုဦးဇင်းတို့တောင်တန်းဆရာတော်ကြီးဆိုရင် မုံတိုင်းနေရာဆိုရွှေ့လို့ရတဲ့အကြောင်းမေတ္တာစွာအားတွေနဲ့ကြလာမဲ့မုံတိုင်းကြီးတွေအဲ့ဒါကြီးတွေကိုတခါတည်းဖယ်ရှားပေးတာတွေဆိုတာဒီစွမ်းအားတွေနဲ့လောက်ကြတာပါဦးဇင်းတို့တို့တွေလည်းပဲကိုယ့်ရဲ့တန်တမ်းမှာမေတ္တာရဲ့ရန်သူကဒေါသပဲအဲ့ဒီဒေါသတရားကိုနှဲပါလာအောင် ကြိုးစားကြိုးစားပြီးတော့ကိုယ်စိတ်မှာဒေါသဖြစ်ရင်အဲ့ဒေါသကိုဖယ်ရှားဖယ်ရှားပြီးတော့မေတ္တာကိုပွား အဲ့ဒီလိုဒေါသကိုဖယ်ရှားပြီးတော့မေတ္တာကိုပွားပြီးတော့ဦးဇင်းတို့တွေသေသေးချာချာမေတ္တာကမ္မထာနေသွားရင်ပွားလာရင်ပွားအိရင်ထိုင်ရင်တိဋ္ဌံစရဏိသိဏောဝမြတ်စွာဘုရားအဲ့လိုပြောတာသွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာမေတ္တာကမ္မထာနေကိုပွားကြဒါမေတ္တာသုတ်တော်ကတော့အလုံးသိတဲ့အတိုင်းရန်တော်အပါ900ဩတော်ကြီးထဲမှာတရားကျင့်တာ၆တယ်လှန်တယ် လောက်တယ်လောက်တဲ့အခါကျတော့အဲ့မေတ္တာကမ္မထံအဲ့ဒီမေတ္တာကမ္မထံကိုလောက်တဲ့အခါကျတော့အလုံးကချစ်ခင်ပြီးနှစ်သက်လာ။နတ်ချမ်းတွေဘလူးချမ်းတွေချမ်းတဲ့ဟာတွေရှိတယ်။အဲ့ဒါတွေကနောက်ဆုံးတော့ကိုယ့်ဘောနှစ်သက်ညံနိုးလာတာ။အကုန်လုံးကြည်ညိုးလာတော့သူတို့ကဝိုင်းဆောက်ရှောက်တရားအားထုတ်တော့ကောင်းကောင်းမွန်မွန်တရားဓုတွေရကြတယ်။ကြောင့်မို့မေတ္တာကမ္မထံဆိုတာတကယ်စွမ်းပါတယ်နော်။ဖရာတွေ အရိယာတွေသူတော်ကောင်းတွေဒီမေတ္တာကမ္မထာတွေကိုအသုံးချပြီးတော့သူတို့ဟာနေကြတာကြောင့်မို့ဦးဇင်းတို့လည်းအခုမေတ္တာကမ္မထာနေအမြဲတမ်းထုံမွားမေတ္တာနနာပို့ကိုယ်စိတ်ထဲမှာဒေါသဖြစ်လာရင်ဖြစ်လာတဲ့ဒေါသဖယ်ရှားနိုင်အောင်ကြိုးစားအဲ့ဒီလိုနဲ့ကြိုးစားကြိုးစားလုပ်တော့အများကြီးတွေ့ကြုံနေရမြို့ပိုင်းနေလယ်ပိုင်းနေကွင်းပိုင်းနေတခါလေးအိမ်မက်ထဲမှာလာပြီးတော့လာကြော့ကြတယ်ရှ िख ိုးကြတယ် မေးမေးနဲ့သူတို့လာပြီးတော့အိတ်ချင်သလိုဖြစ်လာပြီးတော့သူတို့လာပြီးတော့နှုတ်ဆက်ကြပြောကြဆိုကြဒါတွေလည်းတွေ့ရတယ်တချို့တလေမေတ္တာကိုပို့လို့မရဘဲနဲ့ကြမ်းတဲ့ပုံကိုယ်တွေလည်းရှိတာတွေလည်းတွေ့ရတာပဲဒါအမျိုးမျိုးပေါ့နော်လောကကြီးထဲမှာကိုကတော့ကိုယ့်ရဲ့မေတ္တာနဲ့ဒါလှုပ်တယ်အဲ့တော့မြင်အပ်တယ်မမြင်အပ်တယ်ဒါအမျိုးမျိုးဒါအခုဦးဇင်းဆိုဒီအပိုင်းအထူးမေတ္တာပို့ကျင်တာနဲ့ကိုအဲ့ဒါတစ်ပင်နေတပင်အောက်တပင်အောက် အဲ့ဒါမေတ္တာတုတ်တရား၈ခေါက်အဲ့ဒါတွေရွတ်ရွတ်ရွတ်ရွတ်ပြီးတော့မေတ္တာပို့ပို့ပို့ပို့လောက်တာပဲဥစဉ်လည်းအခုဒါမေတ္တာကမ္မထာနေပို့ပြီးတော့ဟို စွမ်းအားတက်အလာအောင်လို့လေအဲ့လိုတွေလောက်တဲ့အခါကျတော့အနုလည်းတွေ့ရတာပဲအကြံလည်းတွေ့ရတာပဲမျိုးစုံပေါ့နော်အဲ့တော့ဘာတွေတွေ့တွေ့အကုန်လုံးကိုဒါဟိုမေတ္တာနဲ့ပဲထားပြီးတော့မေတ္တာကမ္မထာနေစီးဖြန်းပြီးတော့လောက်တော့အခုမြန်မာနိုင်ငံကြီးအတွက်ဥစဉ်တို့အခုအထူးပဲ လှုပ်ပေးနေပါတယ်ဦးဇင်းတို့လည်းနော်ကြောင့်မို့ဦးဇင်းတို့တရားဓမ္မတွေလည်းဒီနေ့ဒါအလုံးမေတ္တာကမ္မထံလေးကိုအလုံးစီဖြန်းပြီးတော့မြန်မာနိုင်ငံကြီးအတွက်လည်းအထူးပြီးမှပြန်ပို့မယ်အခုတော့မေတ္တာကမ္မထံခဏစီဖြန်းကြရအောင်နော်ကဲအလုံးအပေါ်ပါသွားခြင်းနဲ့လူခဏသွားထားလိုက်ပါပြီးရမေတ္တာကမ္မထံစီဖြန်းမှမှု ကိုအောင်မိုးရေအဲ့ဒီဖရာတရားတန်ခါယရနာမြတ်သုံးပါးတို့ဤကြီးများလှစွာသောဆိုတာလည်းအဲ့ဒါထည့်ပေးတတ်ပါအောင်နော်ဟုတ်ပါဗျာอืมသောတော့ရေးထားတဲ့ဟာလေးမှာဖရာတရားတန်ခါယရနာမြတ်သုံးပါးတို့ဤကြီးများလှစွာသောတကူတေဇောအာနုဘော်တို့ကြောင့်ကြီးမြတ်လှစွာတော့နော်ဗျာအဲကြီးမြတ်လှစွာသောမှန်ပါဗျာ ကဲဒါသစ္စာပြုတာနောက်မှလုပ်လိုက်တော့မယ်ရိုးရိုးမေတ္တာကမ္မထမ်းမဲ့အရင်ဆုံးဦးဇင်းတို့ပွားကြရအောင်နော်ကဲဣရိယာပုလေးကိုပြင်လိုက်ဣရိယာပုလေးပြင်ပြီးတော့မှအလုံးဦးဇင်းတို့မေတ္တာကမ္မထမ်းပွားမယ်စိတ်တိုင်းကြထိုင်မေတ္တာကမ္မထမ်းပွားတဲ့အခါကျတော့ဦးဇင်းတို့ကိုကိုကိုကအရင်ဆုံးစပြီးတော့ပွားမယ် ကဲမဟုတ်တရားထိုင်တယ်လို့ဒါထိုင်လိုက်ရတယ်နည်းနည်းလေးကြာမှာမို့နော်อืมတခုပြီးတခုပွားသွားမှာဦးဇင်းကရှေ့ကနေပြီးမှပွားတဲ့ဟာလေးကိုကျွန်တော်ခန္ဓာကိုယ်ကြီးဒီဘေးရခတ်သေးအင်းငိမ့်ပါစေဆိုကိုယ်စိတ်ကကိုယ့်အနက်ကိုအဲ့လိုပွားသွားဦးဇင်းကတခုပြီးတခုပွားနှီးကိုပြောသွားမယ်နော်ကိုယ့်ရဲ့ခန္ဓာကိုယ်ကိုယ့်ရဲ့မိဘကိုယ့်ရဲ့မိသားစု ကိုယ့်ရဲ့ဆရာသမားတွေတစ်ခုပြီးတစ်ခုဦးဇင်းကပွားသွားမယ်နောက်ကနေပြီးတော့အာယုံပြုတ်ပြီးတော့တဖြည်းဖြည်းချင်းလေးလိုက်ပွားနော်လက်ဥချီတာချထားလိုက်ဒီမှာအင်းအကြာကြီးပွားမှာဆိုတော့လုပ်ပြီးအလုံးကဲမျက်စိလေးမှိတ်ပြီးတော့မေတ္တာကမ္မထံပွားမယ်ဆိုတော့အရင်ဆုံးကိုကိုကိုပွားရမယ်အဲ့ရခန္ဓာကိုယ်ကြီးသည် ဘေးရန်ခတ်သိမ်းအင်းငိမ့်ပါစေဒေါသခတ်သိမ်းအင်းငိမ့်ပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေစိတ်နဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုခြုံကြည့်လိုက်ပါ ငါရဲ့ခန္ဓာကိုယ်ဤသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေ ငါရဲ့ခန္ဓာကိုယ်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝါအေးချမ်းပါစေ ကျွန်ုပ်ဤမိခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေ မိခင်ဖခင်များတည်ဆုံးသွားပြီဆိုရင်တော့မှသူတို့ရဲ့မျက်နှာကိုကြည့်ပြီးတော့အာယုံပြုပြီးပို့ပေးပါကျွန်ုပ်ရဲ့မိခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်ပါစေဒေါသခတ်သိမ်းအေးငြိမ်ပါစေ ဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝါအေးချမ်းပါစေကျွန်ုပ်ရဲ့မိခင်ကြီးသည်ဘေးရန်ခတ်သိမ်းအေးငြိမ်းပါစေ ဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်တော်ရဖခင်သည် ဘေးရန်ခတ်သိမ်းအင်းငိမ့်ပါစေဒေါသခတ်သိမ်းအင်းငိမ့်ပါစေဆင်းရဲခတ်သိမ်းအင်းငိမ့်ပါစေနှလုံးစိတ်ဝါအေးချမ်းပါစေကျွန်တော်ဤဖခင်ကြီးသည်ဘေးရန်ခတ်သိမ်းအင်းငိမ့်ပါစေ ဒေါသခတ်သိမ်းအင်းငိမ့်ပါစေဆင်းရဲခတ်သိမ်းအင်းငိမ့်ပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေကျွန်တော်ဤဖခင်ကြီးသည်ဘေးရန်ခတ်သိမ်းအင်းငိမ့်ပါစေ ဒေါသခတ်သိမ်းအိမ်ငြိမ်းပါစေဆင်းရဲခတ်သိမ်းအိမ်ငြိမ်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေကျွန်ုပ်တို့ဤမိသားစုအားလုံးတို့သည် ဘေးရန်ခတ်သိမ်းအင်းငိမ့်ပါစေဒေါသခတ်သိမ်းအင်းငိမ့်ပါစေဆင်းရဲခတ်သိမ်းအင်းငိမ့်ပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကျွန်ုပ်တို့မိသားစုအားလုံးဘေးရန်ခတ်သိမ်းအေးငြိမ်းပါစေဒေါသခတ်သိမ်းအေးငြိမ်းပါစေဆင်းရဲခတ်သိမ်းအေးငြိမ်းပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့မိသားစုအားလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့ဤဆွေမျိုး အပေါင်းအလုံးတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့ဤဆွေမျိုးပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့၏ဆွေမျိုးပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်တော်ဤဆရာသခင်ကျေးဇူးရှင်ပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်တော်ဤဆရာသခင်ကျေးဇူးရှင်ပေါင်းတို့သည် ဘေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်တို့ဤဆရာသခင်ကျေးဇူးရှင်ပေါင်းတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကျွန်ုပ်တို့၏ဘော်၌ကျေးဇူးတရားရှိခဲ့ကြဘူးကုန်သောကျေးဇူးရှင်အပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆေးရခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်ုပ်တို့ဤပေါ်၌ကျေးဇူးတရားရှိခဲ့ကြဘူးကုန်သောကျေးဇူးရှင်အပေါင်းတို့သည်ဘေးရာခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ ဆေးရခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကျွန်တော်တို့ဤပေါ်၌ကျေးဇူးတရားရှိခဲ့ကြဘူးကုန်သောကျေးဇူးရှင်အပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေစေရခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့နေထိုင်ရာ နေအိမ်ဝင်းခြံတွင်မှရှိကြကုန်သော မြင်အပ်မမြင်အားလူနာပြမတတ္တဝါအပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ စေရခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေ အကျွန်ုပ်တို့၏နေထိုင်ရာခြံဝင်းတွင်မှရှိကြကုန်သော အိမ်ဝင်းခြံဝင်းတွင်မှရှိကြကုန်သော မြင်အမမြင်အားလူနာမြမတတ္တဝါအပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့ဤအိမ်ဝင်းခြံဝင်းတွင်မှရှိကြကုန်သောမြင်အမမြင်အားလူနာမြမတတ္တဝါအပေါင်းတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျုံနှုတ်တို့ဤနေထိုင်ရာရက်ွယ်တွင်မှရှိကြကုန်သော လူနတ်မြမာတတဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေစေရခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အကျွန်ုပ်တို့၏နေထိုင်ရာရပ်ကွက်တွင်မှရှိကြကုန်သော လူနာမြမာတတ္တဝါပေါင်းတို့သည်ဘေးရန်ခါသိမ့်ငြိမ်းကြပါစေဒေါသခါသိမ့်ငြိမ်းကြပါစေဆေးရခါသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အကျွန်ုပ်တို့၏နေထိုင်ရာရပ်ွယ်အတွင်းမှာရှိကြကုန်သော လူနဗျမတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့၏နေထိုင်ရာမြို့တွင်မှရှိကြကုန်သောမြို့ပိုင်းနယ်ပိုင်းကွင်းပိုင်းများနှင့်တကွာလူနတ်မြတ်မာတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေ ဒေါသခတ်သိမ်ငြိမ်းကြပါစေဆင်းရဲခတ်သိမ်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့၏နေထိုင်ရာမြို့တွင်မှရှိကြကုန်သောမြို့ပိုင်နယ်ပိုင်ကွင်းပိုင်ဆိုင်ရာပိုင်ရာပုဂ္ဂိုလ်များနှင့်တကား လူနဗျမတတဝါပေါင်းတို့သည်ဘေးရန်ခါသိမ့်ငြိမ့်ကြပါစေဒေါသခါသိမ့်ငြိမ့်ကြပါစေဆင်းရဲခါသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကျွန်ုပ်တို့နေထိုင်ရာမြို့တွင်မှရှိကြကုန်သောမြို့ပိုင်းနယ်ပိုင်းကွင်းပိုင်းများနေတတ်ကွာလူနာမြမတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အကျွန်ုပ်တို့၏နေထိုင်ရာနိုင်ငံတွင်မှရှိကြကုန်သောနိုင်ငံဆောင်နာလူမျိုးဆောင်နာကျွန်းဆောင်နာ တိုက်ဆောင်နာများနှင့်တကွအာလုံးသော လူနာမြမတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအကျွန်ုပ်တို့နေထိုင်ရာနိုင်ငံတွင်မှရှိကြကုန်သောနိုင်ငံသောနာလူမျိုးသောနာကျွန်းသောနာတိုက်သောနာများနှင့် လူနာမြမသတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကျွန်ုပ်တို့နေထိုင်ရာနိုင်ငံကြီးအတွင်းမှာရှိကြကုန်သောနိုင်ငံဆောင်နာ လူမျိုးဆောင်နာ ကျွန်းဆောင်နာတိုက်ဆောင်နာများနှင့်လူနာမြမတတ္တဝါအပေါင်းတို့သည်ဘေးရန်ခါသိမ့်ငြိမ်းကြပါစေဒေါသခါသိမ့်ငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးအတွင်းမှာရှိကြကုန်သောနိုင်ငံဆောင်နှလူမျိုးဆောင်နှကျွန်းဆောင်နှတိုက်ဆောင်နှနိုင်ငံတော်ကိုစောင့်ရှောက်နေကြကုန်သော အာလုံးသောအဆောက်ရှောက်များအာလုံးသောအကြီးအကဲများနှင့်တကွလူနတ်မြမတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေ င်ရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်မှရှိကြကုန်သောနိုင်ငံသောနာ လူမျိုးသောနာ ကျွန်းသောနာတိုက်သောနာ အာလုံးသောလူနာပြမတတ္တဝအပေါင်းတို့သည်၎င်းနိုင်ငံအကြီးအကဲပုဂ္ဂိုလ်များအာလုံးတို့သည်၎င်းဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေစေရခတ်သိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးအတွင်းမှာရှိကြကုန်သောနိုင်ငံဆောင်နာ လူမျိုးဆောင်နာ ကျွန်းဆောင်နာ တိုက်ဆောင်နာနိုင်ငံကြီးကပုဂ္ဂိုလ်များနှင့်တကွာလူနတ်မြမာတတဝအပေါင်းအလုံးတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဤကဘာလောကကြီးတစ်ခုလုံးတွင်၌ရှိကြကုန်သောကဘာသောနမင်းကြီးများနှင့်တကွဤကဘာလောကကြီးတွင်မှရှိကြကုန်သောလူနတ်မြမာတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤကဘာလောကကြီးတွင်မှရှိကြကုန်သောကဘာဆောင်နမင်းကြီးများနှင့်လူနတ်မြမာတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခာသိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤကဘာလောကကြီးတွင်မှရှိကြကုန်သောကဘာသောနမင်းကြီးများနှင့်တကား လူနာမြမတတ္တဝါအပေါင်းကဘာသူကဘာသားအပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်ဇောက်နှအိမ်ဇောက်နှကြောင်းဇောက်နှမြို့ဇောက်နှနယ်ဇောက်နှဘယ်ဇောက်နှအာဂတဇိုးဘုံမဇိုးယုတ်ဇိုးအပေါင်းတို့မိဆိုင်ဖဆိုင်ဘိုးဆိုင်ဘွားဆိုင်ဆံရပန်းရပုဂ္ဂိုလ်ပေါင်းတို့ တောပိုင်းတောင်ပိုင်းမြို့ပိုင်းနယ်ပိုင်းရပ်ပိုင်းရွာပိုင်းကွင်းပိုင်းပေါင်းတို့နခါကလုံးဂောမံယခရခဂန္ဓဗနာအပေါင်းတို့ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်သောနအိမ်သောနကြောင်းသောနဝင်းသောနမျိုးသောနနယ်သောနပယ်သောနအာဂတဇိုးဘုံမဇိုးယုတ်ဇိုးအပေါင်းတို့တော်ပိုင်းတောင်ပိုင်းမြို့ပိုင်းနယ်ပိုင်းရပ်ပိုင်းရွာပိုင်းကွင်းပိုင်းအပေါင်းတို့ မိတိုင်းဖတိုင်းဘိုးတိုင်းဘွားတိုင်းဆိုင်ရပိုင်ရပုဂ္ဂိုလ်ပေါင်းတို့ငကကလုံးဂုံမံယက္ခရက္ခကန္တဗနာပေါင်းတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစေရခသိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်ဇောက်နှအိမ်ဇောက်နှကြောင်းဇောက်နှမျိုးဇောက်နှနယ်ဇောက်နှပဲဇောက်နှရဇောက်နှရွာဇောက်နှအာကာသဇိုးဘုံမဇိုးယုတ်ဇိုးပေါင်းတို့တောပိုင်တောင်ပိုင်မြို့ပိုင်နယ်ပိုင်ရပ်ပိုင်ရွာပိုင်ကွင်းပိုင်ပေါင်းတို့နဂါဂလုံးကုံမံယက္ခရက္ခကန္တဗနာပေါင်းတို့ မိဆိုင်ဖဆိုင်ဘိုးဆိုင်ဘွားဆိုင်ဆိုင်ရာပိုင်ရာပုဂ္ဂိုလ်ပေါင်းအလုံးတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရှေကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနှင့်စကြဝဠာအသင်္ချေအနန္တ၌ရှိကြကုန်သောသိတိရှင်မိတိရှင်ဝိဇာနာမင်းမြမမင်းနှင့်တရားမင်းအပေါင်းဒီယဒေဝီပေါင်းသူတော်ကောင်းတို့ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိကျော်နောက်ကျော်တောင်ကျော်မြောက်ကျော်နဲ့စัจ java လအသင်္ချေနန္ဒ၌ရှိကြကုန်သော ဒိဋ္ဌိရှင်မိဋ္ဌိရှင် ဝိဇာနာမင်ဗြမာမင်းနဲ့တရားမင်း အပေါင်းအရိယာဒေဝီပေါင်းသူတော်ကောင်းတို့ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အရှိကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနဲ့ဆက်ကြဝဠာသင်္ချေနန္ဒ၌ရှိကြကုန်သောယာမင်းနာမင်းမြမာမင်းနှင့်တဝအလုံးသောဝိဇာဇောကြီးတပတိထွားပေါပုဂ္ဂိုလ်ပေါင်းနှင့်အလုံးသော လူနာမြမာတတ္တဝါပေါင်းတို့သည် ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေဆေရခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ တတရာဌာနာမင်ဝိရုလကနာမင်ဝိရုပက္ခနာမင်ကိုဝေရာနာမင်ညင်းနဲ့သာတော်သမိတော်အချွေယံမောက်မမိတံပေါင်းတို့သည်၎င်းသုရတတိစန္ဒီပရမိသွာခောရမန္တာမဟာပိန်နဲ့ဝါယင်မေတော်များနှင့်အလုံးသောဒေဝီအပေါင်းတို့သည်၎င်းအလုံးသောနတ်ဒေဝတာအပေါင်းအလုံးသောဒေဝီဒေဝအပေါင်းတို့သည် ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဒတရထာနာမင်ဝိရုလကနာမင်ဝိရုပကနာမင်ကိုဝေဒနာမင်ကြီးနဲ့ သာတော်သမီတော်အချွေရံမောက်မမိတံပေါင်းတို့သည်၎င်းသူရတတိသန္တိပရမိသွာဂောရမန္တာမဟာပိနဲ့ကွမ်းရင်မေတော်များနဲ့အလုံးသောဒေဝီဒေဝပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတတရထာနာမင်းဝိရုလကနာမင်းဝိရုပက္ခနာမင်းကုဝေရနာမင်းကြီးနဲ့သာတော်သမိတော်ချွေရမောက်မမိတ္တန်ပေါင်းတို့သည်၎င်း သူရတတိသာနိပရမိတောဂောရမန္တာမဟာပိနေခွန်ရင်မေရောနှင့်အလုံးသောဒေဝီဒေဝါပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေစေရခသိမ့်ငြိမ့်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေဘောဂဝရီနဂမင်းကြီးနှင့်ဘောဂဝရီနဂမေတော်ကြီးနှင့်အလုံးသောနဂပေါင်းတို့သည်ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေ ဆေးရခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဘောဂဝရီနဂမင်းကြီးနဲ့ဘောဂဝရီနဂမေတော်ကြီးနဲ့အလုံးသောနဂအပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေ စေယခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဘောဂဝရီနဂမင်းကြီးနဲ့ဘောဂဝရီနဂမေတော်ကြီးနဲ့အလုံးသောနဂါပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေ ဒေါသခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောဘလူပေါင်းတို့သည်ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောဘလူပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ့်ကြပါစေဒေါသခတ်သိမ်းငြိမ့်ကြပါစေဆင်းရဲခတ်သိမ်းငြိမ့်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးတော်ဘလူပေါင်းတို့သည်ဖေးရန်ခတ်သိမ့်ငြိမ်းကြပါစေဒေါသခတ်သိမ့်ငြိမ်းကြပါစေစေရခတ်သိမ့်ငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေစကြဝဠာသင်္ချေနန္ဒ၌ရှိကြကုန်သော လူနာမြမတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ့်ကြပါစေဒေါသခတ်သိမ်းငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေစကြဝဠာသင်္ချေနန္ဒ၌ရှိကြကုန်သောလူနတ်မြမာတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခသိမ့်ငြိမ်းကြပါစေဆင်းရဲခသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေစကြဝဠာသင်္ချေနန္ဒ၌ရှိကြကုန်သောလူနာမြမတတ္တဝါအပေါင်းတို့သည် ဘေးရန်ခသိမ့်ငြိမ့်ကြပါစေဒေါသခသိမ့်ငြိမ့်ကြပါစေဆေးရခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအပယ်လေးပုံ လူပြည်နတ်ပြည်6ဌာဗြဟ္မာ20နှစ် သုံးသက်တဖုံတွင်မှကျင်လဲကျက်စွာပြေးလာ၍နေကြကုန်သောဒုက္ခိတာဒုက္ခိတာအနန္တတတ္တဝအပေါင်းတို့သည်အလုံးသောလူနာမြမတတ္တဝအပေါင်းတို့သည်ဘေယံခသိမ့်ငြိမ့်ကြပါစေ ဒေါသခတ်သိမ့်ငြိမ်းကြပါစေဆင်းရဲခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အပယ်လေဘုံလူပြည်နတ်ပြည်၆တာမြမ20နှစ် သုံးတတဖုံတွင်မှကျင်လဲပြက်စားပြေးလွှား၍နေကြကုန်သောသူခိတဒုက္ခိတအနန္တစัจ java လအနန္တတတ္တဝအပေါင်းလူနာပြမှာတတ္တဝအပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အပေလေးဘုံလူပြည်နတ်ပြည်၆တော်မြမ20နှစ်သုံးသက်တဖုံတွင်မှကျင်လဲကျစာပြည့်လော်၍နေကြကုန်သောဒုက္ခိတာဒုက္ခိတာအနန္တတတဝါပေါင်းတို့သည်၎င်း အလုံးသောလူနာပြမတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အလုံးသော လူနတ်မြမာတတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆေးရခတ်သိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသော လူနတ်မြမသတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောလူနတ်မြမသတ္တဝါပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေ အာလုံသောလူနတ်မြမတတ္တဝါတွေချမ်းသာကြပါစေအာလုံသောလူနတ်မြမတတ္တဝါတွေချမ်းသာကြပါစေအာလုံသောလူနတ်မြမတတ္တဝါတွေချမ်းသာကြပါစေကဲအာလုံဖြုတ်လို့ရပါပြီသာဓု သာဓုသာဓုပါဗျာဒုက္ခပတ္တာစနဲ့မြန်မာနိုင်ငံအတွက်စုပေါင်းမေတ္တာပို့ပြီးဥစဉ်သစ္စာပြုပေးပါဦးမယ် ကဲအလုံးဒုက္ခပတ္တသ၃ကောက်ဆိုပြီးတော့မှမြန်မာပြန်နဲ့ဦးဇင်းတို့တွဲပြီးတော့မြန်မာနိုင်ငံကြီးမှာကြာရောက်နေတဲ့ဘေးဆိုးရန်ဆိုးကတ်ဆိုးဒီဘေးကြီးတွေမှာကင်းလွတ်ပါစေဆိုပြီးတော့မေတ္တာရှေ့ထားပြီးတော့အလုံးစုပေါင်းပြီးတော့မေတ္တာလေးပို့ပေးကြရအောင် ဒုက္ခပတ္တာသနေဒုက္ခဘယပတ္တာသနေဘယလောကပတ္တာသနေတောကဟွန်တုတပေပိပါဏိနောဒုက္ခပတ္တာသာနေဒုက္ခဘယပတ္တာသာနေဘယ သောကပတ္တာသာနေသောကဟွန်တုတပေပိပါဏိနာဒုက္ခပတ္တာသာနေဒုက္ခဘယပတ္တာသာနေဘယသောကပတ္တာသာနေသောကဟွန်တုတပေပိပါဏိနာ ဖရာတရားတန်ခါယရဏမြတ်သုံးပါးတို့ဤကြည်မြလာစွာသောတကုတေဇောအာနုဘောတို့ကြောင့်မြန်မာနိုင်ငံသူနိုင်ငံသားယဟန်ရှင်လူပြည်သူအပေါင်းလူနာမြမတတ္တဝါအလုံးတို့သည်ဆင်းရဲဒုက္ခအပေါင်းမှကင်းဝေးပါစေတည်း ဖရာတရားသံဃာယရနာမြတ်သုံးပါးတို့၏ကြီးများလာစွာသော တကုတေဇော အာနုဘော်တို့ကြောင့်မြန်မာနိုင်ငံသူ နိုင်ငံသားယဟန်ရှင်လူပြည်သူအပေါင်းလူနာမြမတတ္တဝါအပေါင်းတို့သည်ဘေးအန္တရာယ်ယောဂအပေါင်းတို့မှလွတ်ကင်းပါစေတည်း ဖရာတရားသံဃာယရနာမြတ်သုံးပါးတို့ဤကြီးမြတ်လာစွာသော တကောဒေဇောအာနုဘော်တို့ကြောင့်မြန်မာနိုင်ငံသူ နိုင်ငံသားရရှင်လူပြည်သူအပေါင်းလူနာမြမတတ္တဝါအပေါင်းတို့သည်စိုးရိမ်ပူပန်သောကအလုံးတို့မှငြိမ်အေးပါစေတည်း သာမုတ်တေအထာဝီသင်္သာဒွါရသင်္သာသဟတကေဘင်္သာတတသဟတာနိနမာမိတိရသမဟံအဘဂဝါလုကခင်္ဂာနန္ဒာနေဗုဒ္ဓဇိနာဒေတံဓမ္မင်္သာတံငင်္သာအရရေနနမမဟံနမကာရာနုဘာဝေနဟိတဝတပေ ဥပတဝေ အနိကအန္တရာယာပိဝိနာတန္တုအတေသတော်သီရသမိန်တေဗုဒ္ဓတေထောတာရိဘုဒ္ဓောသဒခိနေဝမအံသေမောကလာနောပုရာတော်ပိဋကတယံပစ္စည်းမေတဝါအာနန္တောသတုတ္တိသာခိနာတဝါသမန္တာလောကပါလာသအိနာဒေဝတပြမကာ ဣတေတံအနုဘာဝေနတဗ္ဗေပယဥပတဝါအနေကအန္တရာယာပိဝိနာတံတုအသေးတတော အထာဏမေတံဘိကဝေနဝဂါသောယံပရုပကမေနတထာဂတံဇီဝိတဝရောပေယာနုပကမေနဘိကဝေတထာဂတပရိနိဗ္ဗာယံတိဣတေနာသစ္စာဝိသေနာ ဒုတိတေဟောတုတပရာဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပရာဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပရာကင်္ဃဝါလူသဲစုမကပွင့်တော်မူကြကုန်သောသုစုသောဖျားရှင်ကိုရောမြတ်ပေါင်းတို့၏ ကြီးမြတ်လာစွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေးတံဖိုလေးတံနိဗ္ဗာန်ပတိယစေရန်တော်တရားတော်မြတ်ပေါင်းတွေကိုယ်တော်ကျေးဇူးတော်တို့ကြောင့်၎င်းအရိယာရှိဖောသံဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့၏ကြည်မြလာစွာသောမေတ္တာတော်သစ္စာတော်တကုတေသော အာနုဘော်တို့ကြောင့်၎င်း မိခင်ဖခင်ဆရာသခင်ကျေးဇူးရှင်အပေါင်းအလုံးသောနတ်ဒေဝတာအပေါင်းသူတော်ကောင်းပေါင်းတို့၏ကြီးမြတ်စွာသောမေတ္တာတော်သစ္စာတော်တကုတေသောအာနုဘော်တို့ကြောင့်၎င်းယံကိဉ္စီဝိတံဣဒဝါဟုတံဝါတကေသူဝါယံယတနံပဏိတနာနောသမအတိတထာဂတိနဣဒံပိဗုဒ္ဓေယတနံပဏိတံဧတေနသစ္စေန သူဝတိဟောတု ဤလူပြည်လောကနယ်၎င်းနတ်ပြည်တို့နယ်၎င်းနဂါပြည်ကလုံးပြည်တို့နယ်၎င်းစัจ java လအသင်္ချေနန္ဒအနန္တာလောကရကြီးတကူလုံးတွင်၌ဖရာယရနာထက်သာလွန်မြင့်မြတ်သောယရနာသည်မရှိဖရာယရနာသည်သာလျေဤစัจ java လလောကရကြီးတကူလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့မြတ်စွာဘုရားရှင် ကိုရောမြတ်ကြီးသည် ဝေသာလိပြည်၌ဤမှန်ကန်သောတစ္ဆာစကားကိုဆိုခဲ့ပါ၏ထိုမှန်ကန်စွာဆိုခဲ့သောတစ္ဆာတရားတော်တို့၏တကုဒေဇောအာနုဘော်တို့ကြောင့်ဝေသာလိပြည်၌ကကြီးသုံးပါးဘေးမှဆိုက်ရောက်၍နေကြကုန်သောတတ္တဝါအပေါင်းတို့သည်ကကြီးသုံးပါးဘေးမှလွတ်မြောက်တော်မူကြပါကုန်၏ထိုမှန်ကန်စွာဆိုခဲ့သောတစ္ဆာတရားတော်တို့၏တကုဒေဇောအာနုဘော်တို့ကြောင့်၎င်း ယတောဟံပကိနေယရိယာယဇာတိယာဇာတောနာဘိဇာနာမိတင်စိတ်စာပါဏံဇီဝိတာဝရောဘေယဒေနာသစ္စေနာတုတိတေဟောတုတုတိကပတာအရှင်အင်္ဂုလိမလာမထေမြတ်ကြီးသည်မိမဘွားနိုင်သောမျိုးသမီးကိုတွေ့သည့်အခါ၌တဏကရုဏာဖြစ်တော်မူသည်ဖြစ်၍ချက်နမငါသည်ယဟန်ပြုပြီးသည့်အချိန်မှအစ၍ သူတော်ဘာအသက်ကိုသေးစေလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါထိုမှန်ကန်စွာဆွားခဲ့သောတစ္ဆာတရားကြောင့်အသင်နမသည် ချမ်းသာပါစေတရိဟုအရှင်အင်္ဂုလိမာလာမထေရမြတ်ကြီးတစ္ဆာပြုခဲ့သောကြောင့်မြို့သမီးသည် ချမ်းသာခြင်းသို့ရခဲ့လေပြီထိုမှန်ကန်စွာဆွားခဲ့သောတစ္ဆာတရားတော်တွင် တကောဒေသောအနုဘောတို့ကြောင့်၎င်း တန္တိပခာအပဒနာတန္တိပါဒာအဝိဇ္ဇနာမတာပိတာသနိခန္ဓာဇာတဝေတာပရိကမသဟသစ္စေကတေမရှံမဟာပိသရိတောတိခိဝိသေတိသောလာတဂရိတာနိဥဒကံပတ္တဝါယထာတိခိသစ္စေန မေတမောနတ္တိဧတာမေသစ္စပါရမီဖျားလောင်းကုန်မင်းသည်တော်မိလောင်းသင်္ခါ၌ ငါမှာခြေတော်ရှိပါတော်လည်းပဲခြေတော်တွေသည် မပြေနိုင်ငါမှာအတောင်မှန်ရှိပါတော်လည်းပဲအတောင်မှန်တို့သည်မပြန်နိုင်ငါမှာမေဖေရှိပါတော်လည်းပဲမေဖေတို့သည်မိကိုကြောက်၍ထွက်ပြေးကုန်ကြပြီထိုမှန်ကန်စွာစွာကသောတစ္ဆာစကားကြောင့်အသင်နှမသည်ထိုမှန်ကန်စွာစွာကသောတစ္ဆာစကားကြောင့်ဟောဒီတော်မိသည်ငြိမ့်ပါစေတည်းဟုဖျားလောင်းကောင်းမင်းတစ္ဆာပြုခဲ့သောကြောင့်တော်မိသည်ငြိမ့်ခဲ့လေပြီး ထိုမှန်ကန်စွာစွာကဲ့သော သစ္စာတရားတော်တို့တကုတေဇောအာနုဘောတို့ကြောင့်၎င်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဒေဝဗုဒ္ဓမံကိလေသာမံခန္ဓာမံမစ္စုမံပိသင်္ကာရမန္တိဟုသောမံ၅ပါးကိုအောင်မြင်တော်မူခဲ့ပါ၏သစ္စာလေးပါးမြတ်တရားကို၎င်းပုပ္ပေနိဝါဒနုတ္တိညာဒိဗ္ဗဇက္ခုညာအတဝခယညာတပေညုတရွှေညာတော်တို့ကိုဆရာမကိုတရားဘုံညာဖြင့်ထောထွေတည်တော်မူခဲ့ပါ၏ အရဟံသဘဂဝါဆုံးကိုပါသောဂုဏတို့နဲ့လည်းပြည့်စုံတော်မူပါပေ၏လောကသုံးပါး၌အသာဆုံးအမြတ်ဆုံးလည်းဖြစ်တော်မူပါပေ၏ထိုအသာဆုံးအမြတ်ဆုံးလောကထိတ်ကောင်ဖြစ်တော်မူသောမြတ်စွာဘုရားရှင်ကိုရမြတ်ကြီးအပေါ်၌ဖျားတပြီတော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖျားထိုမှန်ကန်စွာစွာခဲ့သောတစ္ဆာတရားတော်တို့တကုတေသော အနုဘောတို့ကြောင့်၎င်း ဖျားတပည့်တော်သည် မြင့်မြတ်သောယဟန်ဖြစ်ကိုရရှိပြီးသည့်အချိန်မှအစ၍သေရီသေရက်ကိုသိလျက်နှင့်တောက်စားခြင်းမပြုခဲ့ပါဖျားအမေသာကြွဲသာတို့ကိုလည်းပဲသိလျက်နှင့်စားတောက်ခြင်းမပြုခဲ့ပါဖျားသူတော်ဘာကာမပိုင်မယားတွေကိုကိုထိကာယာခိုယူပေါင်းသိခြင်းလည်းမပြုခဲ့ပါဖျားဤတစ္ဆာသုံးချက်ကိုမြင့်မြတ်သောယဟန်ဖြစ်ရပြီးသည့်အချိန်မှအစ၍ဖျားတပည့်တော်သည် ဆောက်တည်ခဲ့တာမှန်ပါ၏ကျင့်သုံးခဲ့တာမှန်ပါ၏ဖရာတပည့်တော်ဆောက်တည်ကျင့်သုံးအပ်တော်ဤသစ္စာတရားတော်မြတ်၏တကုတ်တေသောအာနုဘောတို့ကြောင့်၎င်းထိုဖရာတရားသံဃာယရဏမြတ်သုံးပါးနှင့်ယခုဆိုအပ်ခဲ့သောသစ္စာတရားတော်တွင်တကုတ်တေသောအာနုဘောတို့ကြောင့်ယခုရှင်းမောင်၌ရှိနေကြကုန်သော အလုံးသောမျိုးကောင်းသားမျိုးကောင်းသူပြည်နှင့်အလုံးသောမိသားစုအပေါင်းသူတော်ကောင်းတို့၏ ကိုတွင်ကိုပအိမ်တွင်အိမ်ပအလုတ်တွင်အလုတ်ပခြံတွင်ခြံပနထာနာတို့၌ကြာရောက်ပြီးကြာရောက်ဆဲကြောက်လက်တဖြစ်သောဘေးဆိုးရန်ဆိုးအန္တရာယ်ဆိုးယောဂါဆိုးအမျိုးမျိုးတို့ကင်းကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ပါစေသတည်းမြန်မာနိုင်ငံကြီးတွင်မှရှိကြကုန်သောယဟန်ရှင်လူပြည်သူများနှင့်လူနာပြမတတ္တဝါအပေါင်းတို့သည် ဤဖေယတရားသံဃာယတနာမြတ်သုံးပါးတို့ကြီးမြတ်လားဆိုသော တကုတေဇော အာနုဘောတို့ကြောင့်၎င်းအကျွန်ုပ်ဆိုရခဲ့သောသစ္စာတရားတော်တို့တကုတေဇော အာနုဘောအလုံးတို့ကြောင့်မြန်မာနိုင်ငံသူနိုင်ငံသားလူနာမြမတ attva အပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆေးရခတ်သိမ်းငြိမ်းကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောကဘာသူကဘာသာလူနာပြမတ္တဝါပေါင်းတို့ဒီ၎င်းအပယ်လေးဘုံလူပြည်နတ်ပြည်၆တာပြမ20နဲ့30ဘုံတွင်မှကျလဲကျသာပြလွှတ်၏နေကြကုန်သောအလုံးသောဒုက္ခိတာဒုက္ခိတာအနန္တတ္တဝါပေါင်းတို့သည်ဤဖေယတရားသံဃာယရဏမြတ်သုံးမှနှင့်ဤသစ္စာတရားတော်တို့၏တကုတေဇောအနုဘောတို့ကြောင့်ဖေယကတိတ်ငြိမ့်ကြပါစေ။ ဒေါသခတ်သိမ်းငြိမ့်ကြပါစေဆင်းရဲခတ်သိမ်းငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်တွင်ကိုယ်ပါအိမ်တွင်အိမ်ပါနထာနာတို့၌ကြာရောက်ပြီးကြာရောက်ဆဲကြောက်လက်တဖြစ်သောဘေသောရန်သောအန္တရယ်သောယောဂါသောအမျိုးမျိုးတို့ကင်းကွယ်ငြိမ့်ပြောက်မကြမြောက်သည် ဖြစ်ကြပါစေမကောင်သော တိတ်သောနမိတ်သောကြောသောအိမ်မသောမကောင်သောအတိုက်မှန်သမျှအခိုက်မှန်သမျှအနှောင့်အယှက်မှန်သမျှ အပျက်စီးမှန်သမျှတို့သည် ဝေရောက်ခြင်းတိုက်ခိုက်ခြင်းနှောင့်ယှက်ခြင်းပျက်စီးခြင်းမပြုလုပ်နိုင်ကြပါစေတည်းဤဖျားတရားသံဃာယရနာမြတ်သုံးမာတို့ကြီးမြတ်လာစွာသောတကုဒေသောအနုဘောတို့ကြောင့်၎င်းအကျွန်ုပ်စွာကသောသစ္စာတရားတော်တို့တကုဒေသောအနုဘောတို့ကြောင့်အလုံးသောကိုသောနာပေါင်းအိမ်သောနာပေါင်းမြို့သောနာနယ်သောနာဘယ်သောနာရသောနာရွာသောနာတောပိုင်းတောင်ပိုင်းမြို့ပိုင်းနယ်ပိုင်း အာဂတသောဘုံမသောယုတ်ကသောအပေါက်နဂါဂလုံးဂုံမံယက္ခရက္ခဂန္ဓဘာနာအပေါက်နတ်ပြည်6တာမြမ20မှာရှိကြအကုန်သောအလုံးသောနတ်မြမအပေါက်နှင့်တကွအရှိကျွတောင်ကျွတောင်ကျွမြောက်ကျွနဲ့စัจ java လာအသင်္ချေနန္ဒ၌ရှိကြကုန်သောဒေတိရှင် မေတိရှင်ဝိဇာနာမင်းမြမမင်းနှင့်တရားမင်းပေါင်းတိယဒွေပေါက်သူတော်ကောင်းတို့တတရထနာမင်ဝိတုလကနာမင်ဝိတုပကနာမင်ကိုဝေဒနာမင်းကြီးနဲ့ သာတော်သမိတော်ချွေရမောက်မပိဋ္ဌံပေါ့တို့သူရတတိစန္ဒီပရမိသွာဂေါဓမန္တမဟာပိနဲ့ဂွိုင်းမေတော်များနဲ့အလုံးသောဒေဝီဒေဝအပေါင်းတို့ဘောဂဝရီနဂမင်းကြီးနဲ့ဘောဂဝရီနဂမေတော်ကြီးနဲ့အလုံးသောနဂအပေါင်းတို့အလုံးသောဘလူအပေါင်းတို့အလုံးသောပုဂ္ဂိုလ်တို့ပုဂ္ဂိုလ်များအပေါင်းအလုံးသောနတ်ဒေဝတာအပေါင်းနဂဂလုံးဂုံမံယက္ခရက္ခဂန္ဓဗနာအပေါင်းတို့ မြန်မာပြည်သူအများစုသည်ဖရာတရားတန်ခါယတနာမြတ်သုံးပါးကိုယုံကြည်ကြပါကုန်၏ကိုးကွယ်ကြပါကုန်၏စိတ်ကကြပါကုန်၏ကိုယ်စောကောင်းမှုပြုလုပ်တိုင်းပြုလုပ်တိုင်း၌အသင်နတ်မြတ်နာကောင်းနတ်မြမာပေါင်းအလုံးသောနတ်ဒေဝတာပေါင်းနဂါကလုံးဂောမယက္ခရက္ခကန္တဘာနာပေါင်းတို့ဟာအမြဲမပြတ်ကုသိုလ်တရားတို့ကိုအမြပေးဝေ၍နေကြပါကုန်၏ ထိုကုသိုလ်ကောင်းမှုတို့ကိုအမြပေးဝေ၍နေကြကုန်သောအမျက်မပြကောင်းမှုများကိုအသင်နတ်ဒေဝတာပေါင်းနဂါဂလုံးဂုံမံယက္ခရက္ခပေါင်းတို့အားအမျက်မပြကုမှုကုသိုလ်များကိုပေးဝေ၍နေကြကုန်သောမြန်မာနိုင်ငံသူနိုင်ငံသားပေါင်းတို့အားအသင်နတ်မြနာကောက်နတ်မြမာပေါင်းတို့ရင်ဝဲပိုက်ဖွာမွေးသည့်သာသမီကဲ့သို့ဆောက်ရှောက်ကြပါကုန်လော မကောင်းသောဘေးမကောင်းသောရံမကောင်းသော အတိတ်ဆိုးနမိတ်ဆိုးဂျိုးဆိုးအိမ်မက်ဆိုးမကောင်းသောတိုက်မှန်သမျှအခိုက်မှန်သမျှအနှောင့်ယှက်မှန်သမျှအဖြစ်စီမှန်သမျှမကောင်းသောဘေးဟူသမျှတို့ကင်ွယ်ငြိမ့်ပြောက်မကြမြောက်သည်ဖြစ်အောင်အသင်တ်တို့ဤတကုတေသောအာနုဘောဖြင့်စောင့်ရှောက်ပေးကြပါကုန်လော အလုံးသောနတ်ဒေဝတာအပေါင်းတို့အကျွန်ုပ်ဆိုအပ်သောသစ္စာတရားတော်တို့ဤတကုတေသောအာနုဘောတို့ကြောင့်၎င်း အသင်္နဒေဝတာအပေါင်းတို့၏ကြီးမြတ်စွာသောမေတ္တာတော်သစ္စာတော်တကုတေသော အာနုဘောနှင့်အလုံးသောသူတော်ကောင်းပေါင်းတို့၏မေတ္တာတော်သစ္စာတော်တကုတေသောအာနုဘောအလုံးတို့ကြောင့်မြန်မာနိုင်ငံသူ နိုင်ငံသားအပေါင်းတို့သည်ဘေးရန်ခတ်သိမ်းငြိမ်ကြပါစေဒေါသခတ်သိမ်းငြိမ်ကြပါစေဆင်းရဲခတ်သိမ်းငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ကိုတွင်ကိုပါ အိမ်တွင်အိမ်ပအလုတ်တွင်အလုတ်ပခြံတွင်ခြံပါနှစ်ဌာနတို့၌ကြာရောက်ပြေကြာရောက်ဆဲကြောက်လက်တံဖြစ်သောဘေဇောရန်ဇောအန္တရေဇောယောဂါဇောယေမီမင်ခေါ်သူမချစ်မနစ်သက်သူစကြည့်သော ရန်သူမျိုး၅ပါးဘေးမှကင်းဝေးကြပါသည်တည်းရန်သူမျိုး၅ပါးမှလွတ်ကင်းကြပါသည်တည်းရန်သူမျိုး၅ပါးအပေါင်းတို့မှနှိမ့်ဆက်ခြင်းမှကင်းဝေးကြပါသည်တည်း မကောင်းသောနှိပ်စက်ခြင်းမကောင်းသောဘေးမကောင်းသောယံမကောင်းသောအန္တရာယ်မှန်သမျှတို့သည်ဤဖျားတရားတန်ခါယရဏမြတ်သောမာတို့၏တကောတေသောအနုဘောနှင့်ဤသစ္စာတရားတော်တို့၏တကောတေသောအနုဘောတို့ကြောင့်၎င်းနတ်ဒေဝတာပေါင်းသူတော်ကောင်းပေါင်းတို့၏တကောတေသောအနုဘောတို့ကြောင့်ဘေဘေယဝေကွာ၍ကိုစိတ်နှပြကြမ်းမာလို့ချမ်းသာကြပါစေကောင်းကျိုး လောယာဆန္ဒမှန်သမျှနဲ့တလုံးတဝတဲ့ပြည့်စုံနိုင်ကြပါစေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးဟာမိမိတော်တသွမ်းသမျှထောက်ပံ့လူတိုင်းရသောဒါနကုသိုလ်သောတရားသောသီလကုသိုလ်ကြောသားမြောက်ပွားများအထောအသောဘာဝနာကုသိုလ်တို့တကိုဒေဇောအာနုဘောတို့ကြောင့်လောကုတ္တရာမောင်များဖြစ်သောဝိဇာမောင်ခွင့်၍သစ္စာလေးပါးမြတ်တရားကိုထုတ်ထွင်သိနိုင်ကြပါစေ။ ဒါနသီလသမထဝိပဿနာတရားတို့ကိုတစ်စင်းနဲ့တစ်စင်းရင့်တယ်ရင့်အောင်တစ်စင်းနဲ့တစ်စင်းမြင့်တယ်မြင့်အောင်ကြင်ကြံကြိုးကုပ်ပွားများတို့နိုင်ကြပါစေလောကုတ္တရာဉာဏ်လင်းကိုမြန်ဆုံးရရှိနိုင်ကြပါစေလောကီအမောင်များဖြစ်သောအနေဆင်းရခြင်းအစာဆင်းရခြင်းရာထုဌာနန္တရာစည်းစိမ်ဥစ္စာလျောပါခြင်းအချွေရန်သင်းပင်ပျက်စီးခြင်းမလိုမုတ်တာသူရှိခြင်းမကောင်းတဲ့ရင်ကြော်သောခြင်းအနာသောယောဂသောမျိုးမျိုးတို့ကရောက်ခြင်းစရှိတဲ့ ဘေဥပအန္တရယံသွဲသွဲတို့သည်ကင်းကွယ်ငြိမ်ပြောက်မကြပြောက်ကြအကုန်ပြည့်လျင်မြတ်စွာဘုရားရှင် ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများ ကိုယ်တိုင်ကိုကြထွတ်ထွေသည့်အသောအသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်သောတည်းသာဓု ဒါရုဒါရုပါဗျာရှင်ဖေတပည့်တော် မေးစရာရှိပါတယ်ဗျာမေးပါရှင်မြတ်တပည့်တော်ကြားဘူးတာမေတ္တာပို့ရင်တက်ရှိထင်ရှားရှိတဲ့လူကိုမှပို့ရတယ်နမိတ်ထင်တယ်အဲ့ဒါမျိုးတွေကြားဘူးပါတယ်ဗျာနည်းနည်းလောက်အကျဲချက်ပြီးဟုတ်ပါတယ်သူက အဲ့ဒါတချို့တလေကပြောတယ်ချို့လေဆရာတော်တွေရေးတာသေတဲ့ပုဂ္ဂိုလ်မေတ္တာမပို့ရဘူးဆိုတော့ကို့အမေဖေတွေသေလွန်သွားတဲ့ပုဂ္ဂိုလ်တော့မေတ္တာမပို့ကောင်းဘူးလားဆိုပြီးတော့တချို့လေလည်းဥစဉ်အဲ့ဒါမေးတယ်အဲ့တော့သူကနှစ်ခုရှိပါတယ်ဇံရအောင်လုပ်မယ်ဆိုရင်ပြောတာဇံရအောင် လုပ်မယ်ဇံတရားကိုရအောင်လုပ်မယ်ဆိုရင်တော့ဥစဉ်တော့အခုစောသွားဟာကုသိုလ်ရအောင်ပို့တယ်နီးမေတ္တာနော် အဲ့ဒါဖြန့်ပို့တာကိုယ်ခန္ဓာကိုယ်ကနေမှမိဘတွေဆရာသမားတွေရက်ဆယ်မျက်နှာ32ဖုံကိုဖြန့်ဖြန့်ဖြန့်ဖြန့်ပြီးပို့တာအဲ့ဒါကဇံတော့ရအောင်လုပ်လို့မရဘူးအဲ့နီးနဲ့ကဇံရအောင်ဆိုလို့ရှိရင် तू ကတဦးတယောက်ကိုရွေးရတာစာမာပြတာကတော့အမျိုးသားဆိုရင်လည်းအမျိုးသားပေါ့အမျိုးသမီးဆိုရင်လည်းအမျိုးသမီးပေါ့သူကအဲ့ဒါမျိုးကိုရွေးပြီးတော့ကိုယ့်ရဲ့အဖေတော်၎င်းကိုယ့်ရဲ့ဆရာသမားတော်၎င်းကိုယ့်ရဲ့အမေတော်၎င်းကိုယ့်ရဲ့ဆရာမတော်၎င်းကိုယ်လေးစားတိုက်တဲ့ပုံကိုတူတယောက်ကို ယူပြီးတော့မှသူကမေတ္တာပွားရတာပွားတဲ့အခါကျတော့တခါမှတဲ့မထေတပားကသူကမေတ္တာဇံကိုရအောင်ဆိုတော့မေတ္တာဇံရအောင်လုပ်တဲ့အခါကျတော့သူကတူးတဲ့ကိုစူးစိုက်ပွားရတာဥမာသူကအဲ့မထေကသူ့ရဲ့ဆရာကိုအာယုံယူပြီးတော့သူကပွားတာသူ့ရဲ့ဆရာရဲ့မျက်နှာကိုအရင်ဆုံးမြင်အောင်ကြည့်ရတာ ပထမဓာတ်ပုံရှိရင်ဓာတ်ပုံကြည့်ဓာတ်ပုံမရှိရင်ကိုယ့်ရဲ့အာယုံထဲမှာသူ့ပုံပေါင်ကြည့်ပေါင်ကြည့်ပြီးတော့မှအဲ့ဒါဆရာတော်ကျမ်းပါပါစေချမ်းသာပါစေကျမ်းပါပါစေချမ်းသာပါစေကျမ်းပါပါစေချမ်းသာပါစေသူကဆက်တိုက်အဲ့တခုတည်းနဲ့သူပွားနေတာပွားရင်ပွားရင်ပွားရင်အဲ့ဆရာသမားရဲ့မျက်နှာကြည်လင်တောက်ပါပြီးတော့ပြုံးနေတဲ့ပုံပေါ်လာအဲ့ဒီအောင်မှစူးစိုက်စူးစိုက်ပွားတော့မှအဲ့ဒီမှာနမိတ်ပေါ်လာလို့ခေါ်တယ်အဲ့ဒီမျက်နှာနမိတ်ကနေမှအဲ့ဒီစီကနေမှ တခါတည်း तू ကပထမဇန်ဒုတိယဇန်တတိယဇန်အဲ့လိုဇန်တွေရအောင် तू ကလှုပ်ပွားတာပွားတဲ့အခါကျတော့အဲ့ဒီမထေကပွားတာဇန်ကဘလို့မှမတက်နိုင်နောက်တော့မှ तू ကစုံစမ်းကြည့်လိုက်တဲ့အခါကျတော့သူ့ရဲ့ဆရာအရင်ကပြန်တော်မူသွားတာကြာပြီ तू ကအခြားနေရာရောက်နေတော့ तू ကမသိလိုက်ဘူးအဲ့ဒါကြောင့်မို့ဩဒီလိုကြောင့်မို့ဒီနမိတ်ကမထင်တော့တာကိုကိုကတက်ရှိထင်ရှားဆိုလေအဲ့စွမ်းအားတွေလည်းပါမှာပေါ့နော်အဲ့ဒါကြောင့်မို့ तू က မေတ္တာကမ္မထံကိုဇံရအောင်လုပ်မယ်ဆိုရင်တော့ဒါဦးဇင်းတို့အခုပြောသလိုပါပဲဒီသေပြီးသားပုဂ္ဂိုလ်ကိုရည်ညွှန်းပြီးမလုပ်နဲ့လို့ဆိုလိုချင်တာပါကြံတဲ့ဟာကတော့ဦးဇင်းအယူဆပေါ့အခု32ပုံသားတွေကိုမှမြင်မှမမြင်ဘူးပဲနဲ့ဟုတ်တယ်မို့လားအခုရှေ့ဆက်ကြဝလာအနန္တဖရာပို့လို့ပြောတာပဲလေဆက်ကြဝလာအရှိလောကဓာတ်ကြီးကိုဆက်ကြဝလာဆိုတာဒါအောက်ဆိုရင်နေရိပ်ရှစ်ထပ်မှာအဝီစီဆုံးတယ် အထက်ဆိုရင်အထက်ဘဝဆိုအထက်ဗြဟ္မာပြည်20ပြီးရင်နောက်ထပ်မရှိတော့ဘူးအာဂတဟင်းလင်းမြင်ပဲရှိတာအောက်အဝီစီးအောက်မှာလည်းနောက်ထပ်အာဂတဟင်းလင်းမြင်ပဲရှိတာဘာမှမရှိတော့ဒါပေမဲ့ဘေးမှာကျတော့ချက်ချက်ချက်ချက်သွားဆက်ကြဝလာရဲ့သဘောကချက်သွားတဲ့ခါကျတော့ဦးဇင်းတို့ဖះရှင်ရဲ့စောစောကဦးဇင်းပြောတယ်ဂရေတသိန်းဆိုတော့ဦးဇင်းတို့ဗုဒ္ဓဖះရှင်အာနာဇက်ပြန့်နှံ့ရရသော်ဖះရဲ့အာနာဇက်ပြန့်နှံ့တဲ့နေရာကစัจ java လာပေါင်းဂရေတသိန်းအဲ့ဒါကစောစောကအသစ်ချတောင်ဆရာတို့တွေ့ပြတာကအခု နေလဦးဇင်းတို့ဒီလို ဆက်ကြဝဠာပေါင်း1000ဆူလာလောကရဆူလာလောကရပေါင်း1000ကို မဟာလောကရအဲ့ဒီမဟာလောကရပေါင်းဂရေတသိန်းအဲ့ဒီဂရေတသိန်းဒီဦးဇင်းတို့မြတ်စွာဘုရားရှင်ရဲ့ယရဏတုတ်တို့ခန္ဓာတုတ်တို့နော်အဲ့ဒီတုတ်တော်ကြီးတွေအာနာဇက်ပြန့်နှံ့ရရသော်ဘုရားရဲ့တကောအာနာဇက်ပြန့်နှံ့ရသည်နေပယ်သည်စက်ကြဝဠာဂရေတသိန်း ထားပါတော့အမေရိကဆိုအမေရိကတိုက်ဥစဉ်အော်စီဆိုအော်စီတိုက်သူ့ရဲ့ပိုင်ချိုးရရှိတယ်လို့ရသော်ဖရာရဲ့နယ်ပယ်ဟာစက်ကြဝဠာပေါင်းဂရေတသိန်းရှိတယ်အဲ့ဒီစက်ကြဝဠာဂရေတသိန်းကနေနောက်ထပ်ထပ်သွားအောင်နောက်ထပ်စက်ကြဝဠာဂရေသိန်းနဲ့သိန်းနဲ့ချီပြီးရှိတယ်အဲ့ဒီရှိနေတဲ့ဟာလည်းသူ့ဟာသူနောက်ဖျားရှင်တွေရဲ့ပေါ်တဲ့နေရာပဲသူတို့ဒီမှာလဲအိုနာတွေရှိနေတော့နောက်ဖျားတွေရှိတယ်အဲ့ဒါအခြားဆက်ကြဝဠာဂရေတသိန်းရဲ့ဟိုဘက်ဟိုဘက်မှာရှိနေတဲ့နေရာတွေဆိုတော့ ဦးဇင်းတော်ဗုဒ္ဓဘုရားရှင်ကတော့မပိုင်တော့ဘူးအဲ့နေရာဒါပေမဲ့အခြားဘုရားရှင်တွေပွင့်ထွန်းတဲ့အခါမှာသူ့ဒီမှာသူ့အတူပေါ်တယ်အဲ့တော့ပြောရရင်ဒီရောဟိတတဆိုတဲ့နတ်သားကယသိဘဝနဲ့ဒီစัจ java လာကြီးတစ်ခုလုံးမှာစက္ကန့်ပိုင်းနဲ့သူတကောတော်နဲ့ကူးနိုင်တယ်ဒီနေစัจ java လာတစ်ခုတစ်ခုကိုထမ်းမင်ရိပ်မှာမြားဖြတ်တဲ့လောက်ပဲကြာတယ်တဲ့စက္ကန့်ပိုင်းနဲ့စိတ်မြန်တဲ့လောက်ကို तू သွားနိုင်တဲ့နှုံးနဲ့နှစ်ပေါင်း100လောက်သွားတာ ဘလို့မှစัจ java လာအဆုံးမရောက်ခဲ့ဘူးသေပြီးတော့ဒီစัจ java လာမှာဥပဖြစ်ပြီးတော့နတ်ပြန်ဖြစ်တယ်အဲ့ဒီနတ်ပြန်ဖြစ်တော့မြတ်စွာဘုရားလာမေးတယ်အရှင်ဘုရားစัจ java လာအဆုံးဆိုရှိလားလို့ပြောတာမရှိဘူးမင်းသွားတာရောက်ခဲ့လားမရောက်ခဲ့ဘူးဘုရားမရှိဘူးအဲ့ဒါကြောင့်မို့အရှိသွားလဲစัจ java လာမဆုံးဘူးအနောက်သွားလဲမဆုံးတောင်သွားလဲမဆုံးမြောက်သွားလဲမဆုံးစัจ java လာဆိုတာအနန္တအဲ့ဒီစัจ java လာအနန္တကိုတောင်မှ အကုန်လုံးဦးဇင်းတို့ကဖြန့်ပို့တာ ဒါဘုရားရှင်ကပို့ခိုင်းတာအဲ့တော့တချို့ကအမေသေးသွားတယ်ဖေသေးသေးတဲ့ပုဂ္ဂိုလ်ကိုမေတ္တာမပို့ရဘူးဆိုတော့တချို့လည်းစိတ်မကောင်းအဲ့လိုဖြစ်တော့ဒါကတော့တိုက်ရိုက်စားတဲ့တော့မပါပါဘူးလို့ဦးဇင်းတို့ကတော့ဦးဇင်းအယူဆတော့ဇာရအောင်လုပ်မယ်ဆိုရင်တော့ तू ကမလုပ်နဲ့အခြားတယောက်ကိုရွေးပေါ့နော်ဒါအသက်ရှိထင်ရှားသူသူ့ရဲ့စွမ်းအပုံမြင့်နိုင်လို့ဒီတိုင်းတာမန်ပို့တာကိုမမြင်ရတဲ့အနန္တစัจ java လာတော့ပို့နေသေးတာပဲဟုတ်တယ်မဟုတ်လား ကိုယ်သိလွန်သွားတဲ့မိဘတွေဆွေမျိုးတွေအကုန်ပို့လို့ရပါတယ်လို့မေတ္တာပို့တာပဲလေဟုတ်တယ်မဟုတ်လားကိုပို့လို့ရပါတယ်သေသွားတာနဲ့ဟိုကမပို့ရတော့ဘူးဆိုတာတချို့လေစိတ်တွေမကောင်းဖြစ်ပြီးတော့လေအဲ့လိုမဟုတ်ပါဘူးလို့သူ့ရဲ့အမေသေသွားတော့မှအမေရဲ့မျက်နှာအဖေသေသွားတော့မှအဖေရဲ့မျက်နှာကိုအာရုံယူပြီးတော့ကြမ်းပါပါစေချမ်းသာပါစေရောက်ရဌာနဘုံဘဝမှာဘေးရန်ခတ်သိငြိမ့်ပါစေပို့လို့ရပါတယ်နော်အဲ့ဒါမျိုးပါတကယ်ဟိုဟာကဇံရအောင်လုပ်တဲ့ဟာကိုပြောတာပါဇံရအောင်လုပ်မယ်ဆိုရင်တော့ तू က တက်ရှိတင်ရှားရှိတဲ့ပုံကိုရဲ့အဲအဟွာကိုယူပြီးမှလုပ်ရင် तू ကပို့ပြီးတော့အဲ့ဒါရလွယ်တယ်အဲ့ဒါမေတ္တာကမ္မထာကနော်ဟုတ်ပါဗျကျေးဇူးတင်ပါတယ်ဗျ